59ခုနှစ်ဥဒဂူလာပြည်ကျော်3ရက်နှစ်ဆန်းတရက်တနင်္လာနေ့1995ခုနှစ်ဧပြီလ18ရက်နေ့ညနေ4နာရီထိုးဖို့4မိနစ်လို့မှဘုန်းကြီးတို့တရားဝဲစသည်အဲတော့ဒါရုခန္ဓောပမတုဒေသနာတော်ဟုတ်ကဲ့လားဒီကနေ့ 1359ခုနှစ်ရဲ့နှစ်ဦးအဖြစ်ပူဇော်တိုက်သူကို ပူဇော်ရသည်တဲ့ဒါကတော့ပြောเสียမလိုဘူးဘုန်းကြီးတို့ပြိဿမကြာခဏရွတ်နေတာပူဇာစပူဇနေယာနာဧတံမင်္ဂလမုဒ္ဓမဟုတ်လားပူဇော်တိုက်သူဆိုတာဘယ်လိုပုံကိုယ်တွေလဲ ယရနာသုံးမြာဆရာမိပါကျင့်သီလနှင့်ဂုဏကြည်သူတက်ကြည်သူဟုရှိမူကျေစုဖြောင်ပြူစိတ်ဓာပူဇော်အကုလေးမြတ်ကိုရောပူဇော်ရခြင်းသည်လေဩတမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံជីវာချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေ၏ ရားတရားတန်ခါယရဏသုံးပါးဆရာသမားမိဘပူဇော်တိုက်သူတွေအကျင့်သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေတဲ့သီလသမာဓိပညာဂုဏ်ခေါ်တဲ့ဂုဏဂုဏဆိုတာဂုဏ်ဂုဏ်ကြီးတဲ့ပုဂ္ဂိုလ်တွေတဲ့စိတ်ထားဖြူစင်တဲ့ပုဂ္ဂိုလ်တွေကျေးဇူးရှိတဲ့ပုဂ္ဂိုလ်တွေ စိတ်ထားဖြူတဲ့သူတော်သူမြတ်တွေဒီပုဂ္ဂိုလ်တွေဟာပူဇော်အပ်တဲ့ပုဂ္ဂိုလ်တွေပဲတဲ့အဲ့ဒီပုဂ္ဂိုလ်တွေကိုပူဇော်ရင်ကြီးပွားချမ်းသာကြောင်းမင်္ဂလာပဲတဲ့မင်္ဂလာဆိုတာသေသေးချာချာသိထားရဲ့နေရာတကာမှာမသုံးနိုင်ဘူးလားတချို့ဘုန်းကြီးများအဲ့ဒီချမ်းမြေ့မင်္ဂလာတွေကစာရီကြက်ထားပြီးတော့အဲ့ဒါသူတို့တရားဟောရတယ်ဘယ်အကြောင်းညာဟောဟောဒီထက်ကနေဟောလို့ရလို့သူတို့ဟောလို့မကုန်ဘူးတဲ့ ဟုတ်လောက်ကဲလားအတ္တသမ္မာပဏိတိစမိမိကိုနှင်းစိတ်ကိုအပြစ်ကင်းရာ၌ကောင်းစွာတည်ထားခြင်းအဲ့ဒီအိဗယ်မဟုတ်လားမိမိကိုယ်ကိုတရားတရားမရှိရင်တရားတရားရှိလာအောင်သီလမရှိရင်သီလရှိလာအောင်ပေကံလှူဒန်းလိုစိတ်မရှိရင်ပေကံလှူဒန်းလိုစိတ်ရှိလာအောင်အစရှိသည့်ဖြင့် အပြစ်ကမ်းနဲ့ကောင်းတဲ့ကုသိုလ်လုပ်ငန်းတို့၌သာမိမိကိုယ်နဲ့စိတ်ကိုတည်ထားခြင်းဟာအတ္တသမ္မာပဏိတိဟုတ်တယ်မလားဩအဲ့ဒါထည့်ပြောသွားတယ်မဟုတ်ဘူးလားအဲ့တော့သိထားပြီဆိုလို့ရှိရင်နေရာတိုင်းသုံးလို့မရဘူးလားရတယ်အခုလည်းပဲပူဇော်ပွဲဆိုတော့ပူဇာစပူဇနေယာနာနဲ့ပြောလို့ရတာပေါ့မဟုတ်ဘူးလားအဲ့ဒါကြောင့်မလို့အများသိတဲ့ ပူဇော်တိုက်တဲ့ပုဂ္ဂိုလ်ကိုတော့တိတ်အထူးပြောမနေတော့အများမသိတာပြောခြင်းနဲ့အများမသိတာပြောခြင်းနဲ့အစင်းစသာ အာယုံများ၌ကင်းညာဒေါသကင်းမောဟလောဘကင်းရှင်းသူကင်းညာလောဘကင်းဒေါသမောဟကင်းရှင်းသူမကင်းသေးလေကင်းအောင်ပဲအမြဲအထုတ်သူ ကိုတွင်တဏ္ဍငြိမ်အေးမှန်စေတံသူစရိပြဝသူပူဇော်တိုက်လာပူဇော်ကြဗုဒ္ဓမိန်တော်မူဟုတ်ကဲ့လားအများသိသလားသိပါဘူးစာရွက်ကြည့်တဲ့လူမှပဲသိတယ်ကဲဆိုသမ်းမှာစဉ်းစားတာ သားပဲနော်ဘာလို့ရဆိုင်တယ်ပါလို့ဟုတ်ကဲ့လားတော်တော်ညံကောင်းတာအစင်းစသာအာယုံများ၌ကင်းညာရာကကင်းဒေါသမောဟကင်းရှင်းသူအစင်းမြင်ပြီဆိုလို့ရှိရင်အဲ့ဒီအစင်းနဲ့ပတ်သက်လို့ရာဂခေါ်တဲ့လောဘစိတ်တာယာနှစ်သက်တတ်မဲ့စိတ်လည်းမဖြစ်ဘူးတဲ့ဒေါသခေါ်တဲ့စိတ်ဆိုးစိတ်ပြက်လည်းမဖြစ်ဘူးတဲ့ မောဟခေါ်တဲ့အမှန်တဘာဝမသိတဲ့စိတ်လည်းမဖြစ်ဘူးဒါကြောင့်မလို့အစင်းမြင်မြင်အတန်ကြားကြားအနံ့အမွေမွေအရသာစားစားဘာပဲလုပ်လို့မြင်ကြားနံစားတွေ့သည်ဆိုတဲ့အာယုံ6ပါးနဲ့တွေ့လာတဲ့အခါမှာလောဘဒေါသမောဟမဖြစ်ဘူးတဲ့ကင်းနေတယ်တဲ့ဘယ်သူပြောတာလဲဆိုတော့ယဟန္တာယဟန္တာမဟုတ်ရင်ဒါတွေလုံးဝကင်းမှာမလား သို့တော်လည်းပဲလုံးဝမကင်းတော့လည်းပဲအခိုက်အတန့်ကင်းတာတော့မရှိနိုင်ဘူးလားအဲ့ဒါကဘယ်လိုပုံကိုယ်တွေလဲဘယ်လိုပုံကိုယ်တွေလဲမြင်နိုင်ကြတိုင်းနာနိုင်စားတိုင်းထိတိုင်းသိတိုင်းကြံတွေးတိုင်းတတိမလဲရအောင်ရှုမှတ်နေတဲ့ယောဂီဟုတ်တယ်မဟုတ်လား အဲ့ဒီယောဂီဟာရှုမှတ်နေစေမှထိုလို့ဆိုရင်အစင်းမြင်မြင်အတန်ကြာကြာ အနံ့မွေးမွေးရှုမှတ်တာရှုမှတ်နေမယ်ဆိုလို့ရှိရင်လောဘဒေါသမောဟဝင်ရလားမဝင်ဘူးအဲ့တော့လောဘဒေါသမောဟဒီအစင်းအတန်အနံ့ရတဲ့ဒီနဲ့ပတ်သက်လို့မဖြစ်ဖဲနဲ့လုံးဝအမြင့်ပြကင်းနေတဲ့ယဟန္တာလဲပူဇော်တိုက်သူ အဲ့ဒါလို့လုံးဝမกินသေးတော့လည်းပဲกินအောင်မြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းထီတိုင်းဒီတိုင်းကြံတွေးတိုင်းရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာလည်းပူဇော်တိုက်သူယောဂီယဟန်တော်လည်းပူဇော်တိုက်သူယောဂီသီလရှင်လည်းပူဇော်တိုက်သူ ဟုတ်ကဲ့လားမကင်းသေးလေကင်းအောင်ပဲအမြဲအားထုတ်သူအဲ့ဒါအဲ့ဒီအချက်တည်းမဝင်ဘူးလား မကင်းသေးလေကင်းအောင်ပဲအမြဲရှုမှတ်သူ အထုတ်တယ်ဆိုတာရှုမှတ်တယ်မဟုတ်လားအဲ့ဒါလို့ရှုမှတ်နေတဲ့အခါမှာဆိုလို့ရှိရင်တော့လောဘဒေါသမောဟဆင်နေတော့မိမိရဲ့ကိုယ်တွင်တဏ္ဏခေါ်တဲ့စိတ်အစဉ်မှာဖြူစင်းမနေဘူးလားစိတ်အစဉ်ဖြူစင်းနေပြီဆိုလို့ရှိရင်သူပြုတ်လို့မဲ့အလုပ်တွေက ကောင်းတာတွေလားဆိုးတာတွေလား သူစရိုက်တွေပဲပြုမယ်ဒုစရိုက်မပြုဘူးဟုတ်တယ်မလားဒါကြောင့်ကိုတွင်တန်တန်ငြိမ်အေးမှန်ဆဲတံသူစရိပြီဝသူသူစရိုက်တရား၁၀ပါးနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တဲ့ဘာကြောင့်လဲဆိုတော့ရှုမှတ်နေလို့ရှုမှတ်နေတဲ့အခါကျတော့ရှုမှတ်နေစဲမှာလောဘဒေါသမောဟစိတ်ထဲမဝင်တော့ လောဘပြောဒေါသပြောမောဟပြောမလုပ်မပြောဘူးလောဘအလုပ်ဒေါသအလုပ်မောဟအလုပ်မလုပ်ဘူးဒီတော့သူစိတ်ဟာငြိမ်ပြီးတော့ငြိမ်အေးနေတယ်ဟုတ်တယ်မလားအဲ့တော့သူစရိုက်တရားတွေဖြစ်မနေဘူးလားဒုစရိုက်တရားတွေရှောင်ကျင်မိသားဖြစ်မနေဘူးလားအဲ့ဒီတော့စာကဧကဏယောဂီတို့ကိုစောင်းတာနဲ့တူတယ်နော်မနဲ့တော့တဲ့တယ်လား ဟောစောင်းတာမဟုတ်ပဲကိုတဲ့တဲ့ပြောလိုက်တာဟုတ်ကဲ့လားမကင်းသေးလေကင်းအောင်ပဲ အမြဲအထုတ်သူ ကိုတွင်တန်တန်ငြိမ်းအေးမှန်စေတံသူစရိပြေဝသူဒီတော့ဒါလို့ဆိုလို့ရှိရင်ကိုတန်ဖို့ကိုသိပြီလားသိပြီရှုမှတ်နေတဲ့ပုဂ္ဂိုလ်ရဲ့တန်ဖို့ဘလောက်ကြီးမားတယ်ဆိုတာသိပြီဘလောက်ကြအောင်ကြီးမားသလဲ ဟဲ့ပူဇော်တိုက်တဲ့အခြေအနေအထိတန်ဖိုးကြီးသွားပြီဟုတ်ကဲ့လားအဲ့ဒီတော့အမြဲမရှုမှတ်ထိုက်ဘူးလားရှုမှတ်ထိုက်တယ်နားမလဲဘူးဆိုလို့ရှိရင်တော့ရှုမှတ်တာအလကားလို့မထင်ဘူးလားဩလကားလှုပ်ရှော်မဟုတ်တာတွေလှုပ်နေကြတယ်မဟုတ်ဘူးလားနားလဲတဲ့လူကြတော့ရှုမှတ်တာတန်ဖိုးကိုသိတဲ့အတွက်နတ်တွေကတောင်ချီးကျူးပြောဆိုတယ်ဆိုမဟုတ်လား ဘယ်လိုများချီးကျူးပြောဆိုတော့ရှင်ယဟန်ဖြစ်လို့အာသစ်တွေဝင်ဘာပြောတာ ရှုမှတ်နေတဲ့အခါကျတော့ဗောဓိပက္ခိယတရားမဉ္ဇဏ်ရဲ့ဘက်တော်သားတွေအဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍဖြစ်ပွားမနေဘူးလားဖြစ်ပွားနေတဲ့အခါကျတော့သူ့စိတ်အစဉ်ဟာညှဉ်းနှွမ်းနေမလားဖြူစင်နေဖြူစင်ပြီဆိုလို့ရှိရင်စိတ်ဓာတ်မငြိမ်အေးပြီဘူးလားငြိမ်အေးနေတယ်အဲ့ဒါကိုသိတော့နတ်တွေကကြည်ပြီးတော့ပြောပြီးပြောကြတယ်ဟုတ်တယ်မလား ရှင်ယဟန်ဖြစ်လို့အာသစ်တွေဝင်မဲ့ညံဘက်သားပွားများနေစဉ်မဲ့ညံဘက်သားပွားများနေစဉ်ဆိုတာဘာပြောတာတော့ဘောဓိပက္ခယတရားတွေပွားများ အထုတ်နေစဉ်စေပွဲဆင်နွယ်သူပဲလို့ပင်ဟောဒီဘုန်းကြီးဒီယောဂီဒီသီလရှင်ဒီကိုရင်ဘာလုပ်နေလဲစစ်ပွဲဆင်နွယ်နေတယ်ဘာကိုစစ်ပွဲဆင်နွယ်လဲ စစ်ပွဲဆွနေနေတယ်ဘသူတွေကပြောစစ်ပွဲဆင်နွယ်သူပဲလို့ပင်စိတ်ကြည်နူးရွှင်မြူးဒီချိန်ပင်ဟုတ်သလားကဲတစ်ခေါက်ချပေးမယ်ရှင်ယဟန်ဖြစ်လို့အာသစ်တွေဝင်ရှင်ယဟန်ဖြစ်လို့အာသစ်တွေဝင်မဉ္ဇဉ်ဘက်သားပွားများနေစဉ် စစ်ပွဲဆင်နွယ်သူသူရွှင်မြူဒီချိန်ပင်သို့ီတော့ ဒီအတိုင်းဗောဓိပက္ခရာတရားတွေပွားများအားထုတ်လို့မို့ကိလေသာတွေတဖြည်းဖြည်းနေပါနေပါရာက နောက်ဆုံးအရဟတမေညာအရဟတဖုညာရလို့ကိလေသာတွေအမြင့်ပြအကျွင်းအကြံမရှိအောင်ရှင်းသွားပြီဆိုလို့ရှိရင်စိတ်ဟာပိုးမဖြူစင်ဘူးလားအဲ့ဒါကိုပြောတာအစင်းစားသာအာယုံများ၌ကင်းညာရာကကင်းတော်သာမောဟကင်းရှင်းသူ အဲ့ဒီယဟနာပုဂ္ဂိုလ်ရဲ့စိတ်ထဲမှာအစင်းမြင်မြင်အတန်ကြားကြဘယ်လိုအာယုံနဲ့ပဲတွေ့တွေ့လောဘဒေါသမောဟဖြစ်သေးလားမဖြစ်တော့ဘူးကိလေသာအတော့ကုန်ခန်းသွားပြီဟုတ်တယ်မဟုတ်လားအဲ့တော့ကိလေသာအတော့ကုန်ခန်းသွားပြီဆိုလို့ရှိတော့ကသူအရဟတဖို့နံစံမြန်းမှုပဲရှိတော့တယ်မဟုတ်လားအဲ့ဒီပုဂ္ဂိုလ်ကတော့အပူဇော်အခန်းတိုက်ဆုံးပုဂ္ဂိုလ်ပေါ့ဟုတ်တယ်မဟုတ်လား ကိုင်းအဲ့ဒီအပူဇော်ခံတိုက်ဆုံးပုဂ္ဂိုလ်ဒီထက်ဘယ်နှယောက်ပါတော့မသိပါဘူးဖေရဒါမှန်တာပေါ့ဟုတ်ကဲ့လားတိတ်တိတ်ပါခြင်းပါနေမှာမဟုတ်လားအဲပါခြင်းပါနေမှာဒါဖြင့်အဲ့ဒီပုဂ္ဂိုလ်ကိုနတ်တွေကသိတဲ့အခါကျတော့မပြောဘူးလားပြောတယ်ဆိုရင်ဆိုသမ်းမအောင် ဆောင်ပုတ်ကလေးတွေချချပြီးတရားဟောရတာမကောင်းဘူးလားမကောင်းပါဘူးဗျာဘာကြောင့်ပါတယ်မမိလွယ်တယ်အေးအဲ့ဒါတရားနာပရိသတ်ဘက်ကအဲ့ဒါကောင်းတာပေါ့ဟုတ်လားတရားဟောဘုန်းကြီးဘက်ကဘာကောင်းလို့သက်တာပါလေဗျာဟုတ်ကဲ့လားနားရတယ်မဟုတ်ဘူးလားအဲ့တော့နှစ်ဖက်ကောင်းဆိုတော့ဒီနည်းဟာအကောင်းဆုံးနည်းပဲเนาะ နှစ်ဖက်အကျိုးရတယ်ဒီတော့အဲ့ဒါလို့အစင်စသာအာယုံများ၌ကင်းညာရာကကင်းတော်သာမောဟကင်းရှင်သူဆိုတဲ့အပူဇော်အခန္ဓာဆုံးအခြေအနေရောက်အောင်ဆိုလို့ရှိရင်ဘာတွေလုပ်ရမလဲသီလဖြူစင်အောင်ထိမ့်ရမယ်တမာတိစိုက်တီးနေအောင်အားထုတ်ရမယ် ကိလေသာကိုဖောက်ခွဲဖျက်ဆီးနိုင်တဲ့ဝိပဿနာဉာဏ်မဲ့ဉာဏ်ဖူဉာဏ်မိမိတဏ္ဍဖြစ်ပွားအောင်ကြိုးစားရမယ်ဒီလိုမဟုတ်လားအဲ့ဒီအချက်၃ချက်ပိုင်ပြီဆိုလို့ရှိရင်ဖြင့်အပူဇော်ခံတိုက်ဆုံးဘဝမရောက်နိုင်ဘူးလားအဲ့ဒါလိုရောက်တဲ့အခါမှာဆိုလို့ရှိရင်လည်းနတ်တွေကပြောကြသည်ဟုတ်ကဲ့လားကိလေသာတိုက်ပွဲကိုဆင်နွှဲဖို့ပြင်စေအခါမှာလည်း ပြောကြသည်ကိလေသာတိုက်ပွဲဆင်နွယ်နေတဲ့အခါမှာလည်းပြောကြသည်ဟုတ်ကဲ့လားတိုက်ပွဲဆင်ပြီးလို့ကိလေသာကိုအောင်ပွဲဆင်ပြီးလို့အရဟတဖို့နန်းဆံမြန်းနေတဲ့အခါမှာလည်းပြောကြသည်အဲသလိုနတ်တွေပြောအောင်လူတွေကအိတ်နေရမယ်နော်ဟမ်မဟုတ်ပါဘူးဗျာဘာလို့อ่ะမပြတ်မလား မဉ္ဇဉ်ပတပွားနေရမယ်ဟုတ်ကဲ့လားပြင်းစေဆင်နွဲအောင်ပွဲချိန်တွင်သို့ ကပြန်ဆိုပြင်းစေဆင်နွဲအောင်ပွဲချိန်တွင်ပြင်းစေဆင်နွဲအောင်ပွဲချိန်တွင်နတ်တို့ပါတဲ့တော်ပဲစီခြင်းတို့သာမင်းတို့ကိုယ်တိုင်ကိုပြင်းစင်လက်နဲ့ဆဲတိုင်ပွဲကိုစီခြင်းဘာလက်နဲ့တွေဆွဲရမလဲ သီလလက်နဲ့တမာရီလက်နဲ့ပညာလက်နဲ့ဟုတ်ကဲ့လားသီလလက်နဲ့ကဘယ်လိုဖြစ်နေရမလဲတမာရီလက်နဲ့ကပညာလက်နဲ့ကဘာကိုခွဲဖြတ်တုတ်တရားမှာတော့ဟုတ်ကဲ့လားဆို ဒီတော့အဲ့ဒီဆောင်ပုတ်အားလုံးဟာပူဇော်တိုက်သူအဖြစ်ပို့တဲ့ဆောင်ပုတ်တွေမဟုတ်လားဒါဖြင့်အစအစဆောင်ပုတ်တော့မပါပါလားအစပါတော့ ူဇော်ခံထိုက်ကြောင်းကောင်းသောအကျင့်လေဟုတ်ကဲ့လားအဲ့ဒါကြောင့်မလို့အပူဇော်ခံတိုက်ခြင်းရဲ့အဲ့ဒီလိုကျင့်ရမယ်ကျင့်ပြီဆိုလို့ရှိရင်အပူဇော်ခံတိုက်တော့မယ်စင်စသာအာယုံများ၌ကိညာရာဂကင်းဒေါသမောဟကင်းရှင်သူမကင်းသေးလည်းကင်းအောင်ပဲအမြဲအထုတ်သူ ကိုတွင်တန်တန်ငြိမ်အေမှန်ဆေတံသူစရိပြဝသူပူဇော်တိုက်လာပူဇော်ကြဗုဒ္ဓမိတ်တော်မူဘသူမိတ်နာတော့ကိုင်းဆိုအဲ့ဒါသင်္သာသာ သလိုအပူဇော်ခံလိုက်တယ်ဆိုတော့အာမိတပူဇာနဲ့လည်းအပူဇော်ခံလိုက်တယ်ဓမ္မပူဇာနဲ့လည်းအပူဇော်ခံလိုက်တယ်အာမိတပူဇာဆိုတာပစ္စည်းဝတ္ထုနဲ့ပူဇော်တာဟုတ်ကဲ့လားဓမ္မပူဇာဆိုတာတရားနဲ့ပူဇော်တာတရားရှိမှပွားများအထုတ်ပြီးပူဇော်တယ်ဆိုလို့ရှိရင်ဓမ္မပူဇာပစ္စည်းဝတ္ထုတစ်ခုခုနဲ့ပူဇော်တယ်ဆိုလို့ရှိရင် ဘာပူဇာလဲအာမိတပူဇာဟုတ်ကဲ့လားနှစ်ခုလုံးနဲ့တော့ပူဇော်ရမှာပဲသို့တော့ဘယ်ပူဇော်မှုကပိုကောင်းသလဲဘာပူဇာကဘာကြောင့်မလဲဟုတ်ပြီတရားနဲ့ပူဇော်တာဘာကြောင့်ကောင်းသလဲဟမ်အမြတ်ဆုံးပူဇာမှုဘာကြောင့်မြတ်တယ်လို့ခေါ်နိုင်တော့ ဟမ်ဩမြတ်တာ မသိသေးဘူးသူတို့ဘယ်ဟာကိုမြတ်တယ်လို့ခေါ်တော့မပြတ်မလားရှင်းမှန်တာအေးဟုတ်တယ်ငါအဲ့လိုမထင်ဘူးငါလမ်းဖောက်တာလားလို့အဲ့ဒါလားလို့ဒီတော့အဲ့ဒီဓမ္မပူဇာနဲ့ပူဇော်မှမြတ်စွာဘုရားကပိုးပြီးတော့သဘောကျတယ်တဲ့ဘာကြောင့်လဲဆိုတော့ခုနပြိဿပြောသလိုမြတ်တဲ့ပူဇာမို့လို့ဟုတ်ကဲ့လား ကြားဘူးတယ်မဟုတ်လားဘာတော့ဟမ်မရဘူးလားဂိုင်းနားထောင်နားထောင်ပြီလားဒုရိယာဂိတနာချူလာသည်သံမြငိမ့်အေပစ္စည်းလေးနှင့် ရေအေနသာပန်းဆုံးစွာဟုပူဇာမိတာပူဇော်ကြလေပူဇာမိတာဆိုတာအာမိတာပူဇာပြောင်းပြန်ဆိုထားတာပူဇာမိတာပူဇော်ကြလေဗုဒ္ဓစိန်နေနှစ်သိမ့်စေငါမတ္တသာရှင်မြတ်စွာညွန်ပြမြတ်ဓမ္မကိုကျင့်ကြလေ၍ဉာဏ်ဖြင့်တွေ့မှာ စိန်တေပူဇာမြတ်ဆုံးသာဟုမြတ်စွာကျူးငိမ့်နှုတ်တော်မိန်သည်ချမ်းငိမ့်ကြည်သာဘုရားကိုကြားဦးတယ်မဟုတ်လားဘယ်တော့ကသိုးသားမအောင် ဘယ်ထဲကကြီးဆိုတာဩယောဂီတိဝယ်တယ်ဟာငါအလွတ်များရသလားလို့ချီးကျူးမလို့မချီးကျူးတော့ပါဘူးเนาะစာအုပ်ကြီးဆိုတော့လူတိုင်းဆိုရတဲ့အဲ့ဒါမြတ်စွာဘုရားပြိဋိဘံသံဃာနီးမှာနိုင်ပိုင်းအလိုပြိဋိဘံသံမယ်ဆိုတာကြားကြတဲ့အခါကျတော့လူတွေရောနတ်တွေရောမြမာတွေရောလာပြီးတော့ ပူဇော်ကြတာမြေပြင်မှာလည်းမဆကောင်းငင်မှာလည်းမဆအနှံ့ပြည့်ညံနေတာဒီခါမှာမြတ်စွာဘုရားကအဲ့ဒါလိုလာတဲ့အခါမှာတချို့လဲပန်းတွေယူခဲ့ကြစီမီတွေယူခဲ့ကြပစ္စည်းပစ္စည်းယာအာမိသတွေယူခဲ့ကြတယ်ပူဇော်ဖို့ပူဇော်ကြတယ်ဒီထဲမှာမြတ်စွာဘုရားကအရှင်အနန္ဒမိတ်နဲ့အနန္ဒာတဲ့သင်မြင်တဲ့အတိုင်းပဲလူတွေနတ်တွေမြမာတွေဟာကြိတ်ကြိတ်တိုးမြတိုးများကို နောက်ဆုံးဖူးမြော်ခြင်းပူဇော်ခြင်းအနေနဲ့ဖူးမြော်ကြပြီးတော့အာမိတာပစ္စည်းပစ္စည်းအရင်းနဲ့ပူဇော်ကြတဲ့ဒါပေတဲ့အဲ့ဒီပူဇော်မှုဟာ အမြတ်ဆုံးပူဇော်မှုမဟုတ်ဘူးတဲ့တို့များညွှန်ပြတဲ့တရားကိုမိမိတဏ္ဍာမှာဖြစ်အောင်တရားတွေ့အောင်အားထုတ်ခြင်းဒီသာလင်တို့များကို အမြတ်ဆုံးပူဇော်ဖြင့်ပူဇော်ခြင်းမြည်သည်တဲ့ဓမ္မပူဇာဟုတ်ကဲ့လား ဒီတော့ဒီကနေ့ပူဇော်တာလည်းပဲပစ္စည်းဝတ္ထုတွေနဲ့ပူဇော်တာတဲ့တရားနဲ့ပူဇော်တာက ပိုးပြီးတော့တန်ဖိုးမကြီးမဘူးလားဒုရိယာဂိတနာချူလာတိတံမြငိမ့်အေပစ္စည်းလေးနှင့်ရေအေနသာပန်းဆုံစွာဟု ပူဇာမိတပူဇော်ကြလေဘုရားစိန်တေနှစ်သိမ့်စေငါမတတ်သာရှင့် မြတ်စွာညွန်ပြမြတ်ဓမ္မကိုကျင့်ကြလေ၍ဉာဏ်ဖြင့်တွေ့မှပါတယ်တော့မြတ်စွာညွန်ပြမြတ်ဓမ္မကိုကျင့်ကြလေ၍ဉာဏ်ဖြင့်တွေ့မှပါတယ်တော့ရှင်တော်မြတ်ဖရာညွန်ကြားတဲ့အတိုင်းတရားတော်ကိုလိုက်နာကျင့်ကြံလို့ဉာဏ်နဲ့တရားတွေ့မှသာလျှင်အမြတ်ဆုံး ပူဇာဟုတ်ကဲ့လားမြတ်စွာညွန်ပြမြတ်ဓမ္မကိုကျင့်ကြလေ၍ဉာဏ်ဖြင့်တွေ့မှစိန်နေပူဇာမြတ်ဆုံးသာဟုမြတ်စွာကျူးငိမ့်နှုတ်တော်မိန်သည်ချမ်းငိမ့်ကြည်သာဘုရားကိုကိုင်းတစ်ခေါက်လိုက်ဆိုတစ်ခေါက်ဆိုရင်ရတယ်ဒီပြိဿကနော်ဆိုဒုရိယာဂိတဒုရိယာဂိတနာချိုလှသည် သမ္မြငြိမ်အေပစ္စည်းလေးနှင့်ရေအေနသာပန်းစုံစွာဟုပူဇာမိတာပူဇော်ကြလေဗုဒ္ဓစိန်တေနှစ်သိမ့်စေငါမတ္တသာရှင် မြတ်စွာညွန်ပြမြတ်စွာညွန်ပြမြတ်ဓမ္မကိုမြတ်ဓမ္မကိုကျင့်ညာလေ၍ကျင့်ညာလေ၍ဉာဏ်ဖြင့်တွေ့မှဉာဏ်ဖြင့်တွေ့မှစိန်တေပူဇာစိန်တေပူဇာမြတ်ဆုံးသာဟုမြတ်ဆုံးသာဟုမြတ်စွာကျူးငိမ့်မြတ်စွာကျူးငိမ့်နှုတ်တော်မိန်သည်နှုတ်တော်မိန်သည်ချမ်းငြိမ့်ကြည်သာဘုရားကိုချမ်းငြိမ့် So စွာကျူးငိမ့်နှုတ်တော်မိန်ပြီးချမ်းငိမ့်ကြည်သာဘုရားကိုဟုတ်ကဲ့လားမြတ်စွာကျူးငိမ့်နှုတ်တော်မိန်သည်ချမ်းငိမ့်ကြည်သာဘုရားကိုရသားပဲเนาะတစ်ခေါက်ထဲနဲ့တဲတော်တယ်ကဲဆိုသမှတစ်ခေါက်ကဲ မိတပူဇာနဲ့လည်းပူဇော်ရတာပဲ။ဘာကြောင့်လဲဆိုတော့ကုသိုလ်လိုချင်တာကိုဓမ္မပူဇာနဲ့လည်းပူဇော်ရတာပဲ။သို့တော်လည်းနှစ်ခုအနက်မှာတော့ဓမ္မပူဇာနဲ့ပိုးပြီးအလေးပေး ပူဇော်ရမယ်ဒီလိုမဟုတ်လား။ဒီပရိသတ်အားလုံးပဲဓမ္မပူဇာအမိတပူဇာနှစ်ခုလုံးနဲ့ပူဇော်ကြတာပဲမဟုတ်လား။ဒါတော့ကိုင်းလိုက်ဆိုသွမ်းကိုလူကခွန်အားရလူက ခွန်အားရခွန်အားရသင်္ကန်းလူကသင်္ကန်းလူကအစင်းလာအစင်းလာရင်ကိုလူကရင်ကိုလူကချမ်းသာရချမ်းသာရစီမီလူကမျက်စိမျက်စိလာမျက်စိလာကြောင်းဆောက်လူကကြောင်းဆောက်လူကလုံးစုံရလုံးစုံရတရားညွန်ပြတရားညွန် နိဗ္ဗာန်ယာနိဗ္ဗာန်ယာသို့နောက်တစ်ခါ အဲဒီလိုလှူတဲ့အခါမှာဘာပဲလူလူတပ္ပုရိသဒါနဖြစ်အောင်လူရတယ်တဲ့တပ္ပုရိသဒါနဆိုတာသူတော်ကောင်းတို့လှူတဲ့အလှူဟုတ်ကဲ့လားပါတယ်တော့ကဲဆိုယုံကြည်၍လူယုံကြည်၍လူယိုသေးလူယိုသေးလူပေးလူသင်လျော်ကားပေးလူ ယုံကြည်၍လှူယုံကြည်၍လှူယိုသေးလှူယိုသေးလှူပေလှူသင်လျော်ကပေလှူ ပြောတာကံကံရဲ့အကျိုးကိုယုံကြည်တဲ့တရားတရားနဲ့လှူရမယ်ရိုးရိုးသေးသေးလှူရမယ်သင်လျော်လျောက်ပတ်တဲ့အချိန်မှာလှူရမယ်ဟုတ်သလားဘယ်သူလှူနည်းဟုတ်ကဲ့လားညိတွယ်မရှိကိုမထီကိုမ သူထိကင်းစေရာညိတွယ်မရှိကိုမထိသူထိကင်းစေရာသို့မရှိကိုမထိသူထိကင်းစေရာညိတွယ်မ တပုရိသဣဒာနာမௌချကြိုကြည်တာတပုရိသဣဒာနာမௌချကြိုကြည်တာတပုရိသဣဒာနာမௌချကြိုကြည်တာတပုရိသဣဒာနာမௌချကြို အဲ့တော့ဒီကနေ့ဆွမ်းအထူးလူကြတဲ့အလှရှင်များနဲ့တကွအထွေတွေ လူကြတဲ့အလှရှင်တွေဒီတင်ညာအချိန်တစ်ချိန်လုံးဒီတစ်နှစ်လုံးကြောင်းသင်္ကန်းဆွမ်းကြောင်းစေးအစရှိသည့်လူကြတဲ့အလှရှင်တွေအဲ့ဒီအလှရှင်တွေအားလုံးဟာလောကီကျိုးကိုရကြပါစေလားရောလောကုတ္တရာကျိုးကိုရပါရကြပါစေလား ဩလောကီလောကုတ္တရာနှမျိုးလုံးတစ်ဖက်မှာအလွတ်မခံနိုင်ဘူးဟုတ်ကဲ့လားဒါကြောင့်လည်းပဲအဲ့ဒီအလွတ်မခံနိုင်နေတဲ့လူတွေနဲ့လျော်အောင်ဆိုပြီးတော့မင်္ဂလာမှာဘာသာပြန်ပေးထားတာပေါ့ဟုတ်ကဲ့လားနားထောင်ဒါနိစာတန္တရာခီလံမပင်မမဲ့ရှင်လန်းကြည်တာလျှောက်ဖို့ရာနှင့် သန္တရာလွတ်လန်းရည်မြော်မှန်း၍လှူဒန်းသမှုဒါနပြုအပ်ခြင်းသည်လေဥတ္တမံချမ်းသာဆောင်တလွန်ထူးမြတ်သည် မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏ဟုတ်ကဲ့လားလောကီကျိုးလောကုတ္တရာကျိုးနှစ်ကျိုးပါသလားပါတယ်နော်ဒါနင်္စာတန္တရာခရီးလံမပင်မမဲ့ရွှင်လန်းကြည်သာလျှောက်ဖို့ရာနှင့်လောကီကျိုး တန္တရာလွတ်လန်းရည်မြော်မှန်း၍လူရန်သမှုဒါနပြုအပ်ခြင်းသည်လည်းလောကုတ္တရာကျိုးဟုတ်ပြီလားဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏ဒါကြောင့်မို့ဒီတစ်နှစ်လုံးဒီသိညာတွင်တစ်တွင်လုံးဒီနေ့အစရှိသည့်လူတန်းကြတဲ့အလှရှင်ဟူသမျှဟာတန္တရာခီလံမပင်မမဲ့ရှင်လန်းကြည်ဒါလျှောက်နိုင်ကြပါစေတန္တရာ ဝိစခန်းကလွတ်လန်းဖြစ်တဲ့နိဗ္ဗာန်ကိုလည်းရောက်နိုင်ကြပါစေအဲ့ဒီရည်ရွယ်ချက်နဲ့လူတန်းလူတန်းနဲ့အတိုင်းလည်းပဲပြည့်စုံကြပါစေလို့ဆုတောင်းရမှာဟုတ်ကဲ့လားအဲ့တော့လူတန်းနဲ့အတိုင်းပြည့်စုံမှုဆိုလို့ရှိရင်ဘာလို့သလဲဆုတောင်းတဲ့အတိုင်းပြည့်စုံရင်ဘာလို့သလဲလောကီကျောကတော့ အကြောင်းအကျိုးသဘာဝအားလျော်စွာသူ့လှူဒန်းလှူဒန်းတဲ့အတိုင်းပြည့်စုံမှာပဲတဲ့လောကုတ္တရာကျိုးကတော့ဒီတိုင်းတာမန်လှူဒန်းနေုံနဲ့တော့မရဘူးတဲ့ဘာလို့ ਆ ဟိုဘက်ကန်းလဲမကစိနဲ့ဒီဘက်ကန်းလဲမကစိနဲ့မဟုတ်ဘူးလားဟိုဘက်ကန်းကရင်တော့လောကုတ္တရာကျိုးရပါမလားဒီဘက်ကန်းကရင်တော့ရပါမလား အဲ့ဒီအပြစ်ရှိပါလွတ်စေရမယ်ဟုတ်ကဲ့လားဟိုဘက်ဒီပဲရေးလဲကျက်နှင်းဂုံတဲ့မတင် လူပဲမဆဲနတ်မဆဲသည်ဝဲဝဲမမြုပ်ဆွေးမပုတ်သည်သမုတ်ရေပြင်ရောက်ကြောင်းသည်ခါရနေပါလားနော်ကိုင်းဒီလိုဆိုခေါ်ကြငါမဟောတော့ဘူးကိုင်းဆိုသားကဲဟိုဘက်ဟိုဘက် ုံနဲ့တော့လောကုတ္တရာကျိုးကမရသေးဘူးအဲ့ဒီအလှူဒါနကအကြောင်းအထောက်ပံ့ပြုတဲ့အခါမှာဟိုဘက်ဒီဘက်မကအောင်မိမိကကြင်ညာပွားများအထုတ်နိုင်တယ်အဲ့ဒီအထုတ်နိုင်တဲ့အတွက်ပဲလောကုတ္တရာကျိုးခေါ်တဲ့နိဗ္ဗာန်တည်းဟုသော သမုဒ္ဒရာစီးဝင်နိုင်တာမဟုတ်လားဒါဖြင့်ဒီဘက်ကန်းဆိုတာဘာလဲ မျက်စိနားနှာရှာကိုယ်စိတ်ဆိုတဲ့အတွင်းအာယတနာ6ပါးသူ့ကိုအကြောင်းပြုပြီးတော့ကိလေသာတွေဖြစ်ရင်တော့မဖြစ်မလဲဒီဘက်ကံကပ်ပြီဒီလိုဆိုရင်တမ္မာဒိဋ္ဌိမေကရေရင်ကြောမမျောနိုင်တဲ့အတွက်နိဗ္ဗာန်သမုဒ္ဒရာမရောက်နိုင်ဘူးဟိုဘက်ကံဆိုတာကဘာလဲအစင်အတန်အနာအယတာထူးတွေ့စေရသဘော ဟုတ်ကဲ့လားအဲ့ဒီအာယုံ6ပါးအကြောင်းပြုပြီးတော့ကိလေသာဖြစ်ရင်လေဥပကံကပ်ပြီးဒါကြောင့်မလို့သမာဓိဋ္ဌိမဲ့ခင်ရေရေကျော်မမျောတော့တဲ့အတွက်နိဗ္ဗာန်တည်းဟုသောသမုဒ္ဒရာမရောက်နိုင်တော့ဘူးဒါဖြစ်ရင်ပရိသတ်ကောဟိုဘကံမြာကပ်မိသေးလားမကပ်မိဘူးလားကပ်မိတယ်ဘယ်တော့ကပ်တော့ ဟမ်အမြဲတမ်းကတ်တာပါဟမ်နေ့လေထမင်းစားတော့ကမကတ်ဘူးလားကတ်တယ်ထမင်းလုံးကတ်တာလားဘလို့ကတ်တယ်ဩခက်လိုက်တာတို့များတန်ညံ့လို့မလို့ချမ်းမြေ့တာရောက်လာပညာတတွင်လုံးမေတ္တာဇွမ်းနဲ့တို့နေသကော ဟုတ်လားပညာတွင်တစ်ချိန်လုံးလုံးမေတ္တာစွာနဲ့ပဲတွေ့နေရတယ်ငါစိတ်ပြက်လိုက်တာဒီနေ့မှပဲဝတ်ကျွတ်တော်တယ်မဟုတ်လားအဲ့လိုစဉ်းစားရနဲ့မစားမိဘူးလားအဲအဲ့လိုစဉ်းစားရနဲ့စားမိရင်ဟိုဘက်ကကတ်သလားမကတ်ဘူးလားကတ်သွားပြီဟုတ်ကဲ့လားအရသာအကြောင်းပြုပြီးတော့စိတ်ဆိုးစိတ်ပြက်တဲ့ဒေါသဒေါမနတဝင်တာမဟုတ်လား အဲဟိုဘက်ကကတ်သွားပြီသမာဓိတိမခင်ရေကြောမျောသေးလားပေါ်လို့ပေါ်လို့မဟုတ်တော့ဘူးနော်သို့တော်လည်းပဲစိတ်ဆိုးခြင်းစိတ်ပြက်ခြင်းစိတ်မကောင်းခြင်းဆိုတဲ့ဒေါသဒေါမနတကိလေသာနဲ့ဟူပကံကတ္တာကတော်သေးတယ်အစာအသောက်ကိုตาရတတ်မြတ်တဲ့လောဘကိလေသာနဲ့ကပ်မိရင်ဘုံမဆိုးဘူးလားမဆိုးပါဘူး အဲ့ဒါကြောင့်မေတ္တာဇွမ်းမဲ့ကြွေးတာပေါ့မဟုတ်လားဟဲ့ကောင်းရင်တတ်မဲ့နေမှာမဟုတ်လားဒါကြောင့်မေတ္တာဇွမ်းမဲ့ကြွေးတယ်ရှေးကမြတ်စွာဘုရားလက်ထက်ကနွားတပ်ပြီးအသမွေးတဲ့တခါတယောက်နာမည်ကနန္ဒတဲ့ဘယ်သူလဲတော့ဟဲ့တို့ထဲကနန္ဒပါလားနန္ဒတွေအများကြီးထင်တယ်နော်နန္ဒတွေရောနန္ဒီတွေရောအများကြီးနဲ့တူတယ်ဟုတ်ကဲ့လား ပညာနန္ဒတို့ကုသလာနန္ဒတို့ဇေယနန္ဒတို့ပါဘူးလားနန္ဒီတွေရောနန္ဒီတွေလည်းအများကြီးပဲဒီတော့ဒီနေ့နွားသားနွားသားပြီးတဲ့အခါကျတော့နွားသားတွေရောင်းသူကတတွဲခြံထားတယ်မျက်နေပဲအမေသားတတွဲခြံထားပြီးသူတကမပေးလိုက်တဲ့ရောဟေဒါကတော့တို့အိမ်ချက်စားဖို့ကျန်တာတော့ကုန်ပြီ ။ gain ငါတော့ဟိုဘယ်နာလျှောက်လိုက်အောင်မယ်ဆိုပြီးထွက်သွားတယ်သူကအဲငါပြန်လာလို့ရှိရင်အဲ့ဒီဟင်းနဲ့စားမယ်ခါတိုင်းလိုပဲရာဇနာနာချက်မှားသွားတယ်သူကထွက်သွားတယ်ထွက်သွားတာကဘာလောက်တာလဲလို့ဆိုတော့အရက်ရှာတာအရက်ဆိုင်သွားအရက်ဝယ်တာနည်းနည်းအရက်ပလင်ခါထိုးပြန်လာပြန်လာတဲ့အခါကျတော့ဒီကသမင်းပွဲအစင်းသင်ပြထားသမင်းပွဲထိုင် ရက်ပလင်းထောင်စပွဲပေါ်ရောက်ငဲ့တောက်မဲ့လှုပ်ပြီးတော့မှအာငါဟာဟင်းအရင်စားရမှာပါလားလို့သိဒါနဲ့ပဲအမေသာဟင်းွက်ထဲလက်နှိုက်လိုက်နှိုက်เสียဟင်းွက်ကမရှိဘူးဘာဖြစ်လို့လဲဆိုသူတကမမချက်လို့အမေသာဟင်းွက်မပါတော့မနှိုက်ရဒါနဲ့တကမစိတ်ဆိုးမှဆိုနေဟေးဘယ်နဲ့လဲမင်း ငါမန္တမပါဘူးဆိုလို့ရှိရင်ထမင်းမစားဘူးဆိုတာမင်းသိတယ်မို့လို့မင်းဘာလို့မချက်တယ်လဲဒကမအဲ့ကြတော့မှပြောတယ်တခြားမဟုတ်ဘူးတဲ့ချက်စရာမရှိဘူးဟဲ့ငါတရွဲပေးခဲ့တာဟောရှင်ထွက်သွားလို့မကြခင်ပဲရှင့်တငယ်ချင်းတယောက်လာပြီးတော့အဲ့ဒါအမေသားမကြမှုလားဆိုတော့မကြံတော့ပါဘူးရောင်းပြီးကုန်ပါပြီဟောဒီမှာကျမခင်မွန်းသက်စားဖို့ချက်ဖို့တရွဲပဲခြံထားပါတယ်ဒါပဲဆိုတော့အေး ဒီကောင်နေတိုင်းစားနေတာအဲ့ဒါဒီကောင်ဒီနေ့ချက်မကျွေးနဲ့ပေငှပေးဆိုပြီး तू ကယူသွားတယ်လူနိုင်ကို तू ယူသွားတော့ချက်စရာမရှိပါဘူးတဲ့အဲ့ဒါကြောင့်မလို့မချက်ရတာပါပထမတော့ဓမ္မဘွဲခြေတော့နဲ့ကမ်းပြီးဒကမထပြီးတော့ရိုက်မလို့စိတ်ကူးသေးတယ်နောက်ကြတော့ဒကမကအဖြေကောင်းသွားတော့မှလူနိုင်ဆိုတော့သူ့ဘယ်လို့မှပြောမရဘူးသူ့ဘော်လဲကိုကဒီလိုပဲနိုင်ခဲ့တာကိုအဲ့တော့ကိုယ်နိုင်တော့လဲခ ဒါပေတဲ့ခက်တာကနွားသက်သမားအမဲသားမပါပဲထမင်းပွဲထိုင်ရထမင်းစားရတယ်ဆိုတော့ရှက်စရာအမှန်ကောင်းတယ်ရာဇဝင်ရိုင်းတယ်ဒါနဲ့ဖြုတ်ကနေထရပြီးတော့နန်ယံဓမ္မချက်မှထိုးထားတဲ့ဓာတ်ထက်တဲ့ကိုယူသွားပြီးတော့အိမ်အောင်မှနက်ပြန်တတ်ဖို့ခြီထားတဲ့နွားသွားပြီးတော့လယ်ဘင်းကိုတစ်ပင်နဲ့ကြာကြာနာခိုင်ခိုင်တုပ် ဗဇဟပြီးရှာဓာနဲ့တီးပြီးယူခဲ့တာနွားကြီးကတဘူးဘူးအော်နေကြမ်းနေခဲ့တယ်သွေးတွေကလည်းပဲပါဇက်ထဲကတဝဝထွက်လို့သူကတော့လှဲ့တောင်မကြည့်ဘူးရှာကြီးယူခဲ့တော့ယူလာပြီးတော့အိမ်မော်ရောက်တော့ရော့ခွာချက်သူတကမရှာပြစ်ပေးလိုက်တယ်တကမလည်းချက်ရတာပေါ့အဲ့ဒီချက်နေတော့မဲ့သူကအရက်ကလေးတမြန်မြန်နဲ့နေနောက်ပြီးတဲ့ခါကျအဲကျက်ပါပြီဆိုပြီးပြင်ပေးလိုက်တယ် အဲ့ဒီတခါကြီးဘယ်ဘက်ကန်းကတ်တယ်ဟမ်ဒီဘက်ကန်းကတ်သလားဟိုဘက်ကန်းကတ်သလားပါတယ်ဟိုဘက်ကန်းကတ်တာလားဒီဘက်ကန်းကတ်တာလားဟိုဘက်ကန်းကတ်တာဘာဖြစ်လို့အရာသာရှာမပါပဲနဲ့အရာသာตายရနှစ်သက်လို့ရမလား ဟမ်ရှာမပါပဲနဲ့အရသာตายာနှစ်တက်လို့ရမလားအဲ့တော့ဟိုဘက်ကန်းကတ္တလားဒီဘက်ကန်းကတ္တလားပါတယ်နှစ်ဖက်စလုံးကတ်တယ်ဆိုလို့ရှိရင်ဒီတက်တုံးတော်တော်ရှည်လို့ပဲမဟုတ်လားတော်တော်ရှည်လို့ပဲဖြစ်တယ်နှစ်ဖက်လုံးကတ်တာပေါ့ဟုတ်တယ်မဟုတ်လား ရှားအကြောင်းပြုပြီးတော့လဲလောဘကိလေသာဖြစ်တယ်မေတ္တာဆိုတဲ့အရာသာအကြောင်းပြုပြီးတော့လဲလောဘကိလေသာဖြစ်တဲ့နှစ်ဖက်လုံးကပ်ပြီးဒီပုဂ္ဂိုလ်သမာဓိဋ္ဌိမဲ့ခင်ရင်ကြောမျောအောင်မလားအဝေးကြီးပဲဟုတ်ကဲ့လားပြောချင်တာတော့ဒါပါပဲဟိုဘက်ကန်းရောဒီဘက်ကန်းရောနှစ်ယောက်လုံးကတ်တယ်ကဲသမင်းစားတာတော့သူဟာသူစားစားမစားစားနေပါစေတော့ဟုတ်လားရှေ့တခြားအကြောင်းဆက်ကြအောင် နော်ပါတယ်ပြောပါဗျာဘာပြောမှာတော့ဆုံးတဲ့အထိပြောပါကိုရင်ကအတုယူခြင်းမိခြင်းနဲ့နော်အတုယူခြင်းမုံညာကဲကိုရင်တောင်းမှမှတော့ပြောရတာပေါ့ကွယ်မင်းအတုယူလို့ရအောင်အဲ့ဒါနဲ့ဓမ္မမွဲထိုင်ထိုင်ပြီးတော့ နွားဆရာသားကောင်းကောင်းချက်ထားတာကိုလွေးလိုက်မဟဲ့ဆိုပြီးတော့ဇွန်းနဲ့အမဲသားတုံးကော်ပြီးပါဇက်ထဲသွင်းလိုက်တယ်ဖြုတ်ခနဲ့သူ့ရှာကြီးပြတ်ကြသွားဟာကိုယ်နဲ့ကိုယ်အတုမယူရတော့ဘူးလားအတုမယူရတော့ဘူးနဲ့တူတယ်နော်ရှားပြကြရုံမကဘူး အဲ့ဒါတပါးစပ်လုံးလောင်လို့ဩနေရတယ်ဩနေရတော့အပူငိမ့်အောင်ဆိုပြီးသမင်းဘွဲကထသွားရေဥစဉ်သွားရေခတ်ပြီးတောက်ပိုးပူဘာကြောင့်လဲလို့ဆိုတော့ရေတွေကဝင်းနဲ့ရောက်သွားတဲ့အခါကျတော့ရေနွေးတွေလိုဖြစ်တော့ပိုးပြီးပူတော့တခါဩရပြန်ရောအဲ့ဒါနဲ့အိမ်ထဲမှာရှောက်လှည့်ပတ်ပြေးနေတပူပူတပဲပဲနဲ့တပူပူတပဲပဲနဲ့ဩပြီးပြေးတာနွားလားနွားသတ္တမလား နွားလို့ဩပြေးနေရတာဘာကြောင့်ဟုတ်ကဲ့လားကိုရင်ကြီးအတုယူပေတော့နော်အဲ့ဒါနဲ့ဘယ်လိုမှသူ့အပူမငိမ့်မှုဆောက်တည်ရမရဘူးတကိုယ်လုံးပူမိတောက်တယ်လို့ပူနေတော့လေးဘက်ထောက်ပြီးတော့လျှောက်ပြီးပြေးတယ်လေးဘက်ထောက်သွားတာကအပူများတက်တာမလားလို့သွားတာဒါပေမဲ့ဘာနဲ့တူသွားတော့အဲ ကမ္မတရိခကဝိပါကကိုလှုပ်တဲ့အလုံးနဲ့တူတဲ့အကျိုးပေးတယ်ဆိုတာအဲ့ဒါပေါ့ကမ္မတရိခကဝိပါကခေါ်တယ်ပါတယ်တော့ဟိုဘက်ကန်းကတ်လို့လားဒီဘက်ကန်းကတ်လို့လားနှစ်ဖက်လုံးကတ်လို့ဟုတ်ကဲ့လားတို့တို့ပြောကြပါစို့ तू သိကြကြအဲ့တော့ဆင်းရဲမခံရပါဘူးခုနှစ်ရက်ထဲရဲ့နော် 9ရက်လောက်ဆိုရင်ကိုရင်တော်လောက်ပလားကိုရင်9ရက်လောက်ဆိုတော်လောက်ပလားမလောက်တော့ပလားကဲ9ရက်ပြည့်တဲ့အခါကျတော့အဝီစီကငရဲမင်းကငရဲမီးကမြေကြီးခွဲထွက်လာပြီးတော့အဲ့ဒီနွားသက်သမားကြီးဆွဲချပြီးယူသွားတယ်တဲ့အဝီစီငရဲရောက်သွားတယ်ဟုတ်လောက်ပါမလား ဟုတ်လောက်တယ်နော်ဒါပေမဲ့ကိုရင်တို့တို့ကအဝီစီငရဲမီးနဲ့ဝေးသေးတယ်ငါတွေ့ခဲ့တာလေနယူးဇီလန်ကလူတွေတိတ်နေတာပဲဘာကြောင့်လဲဆိုတော့သူတို့စီမှာအဲ့ဒါမြေကြီးတဲကအပူငွေတွေထွက်နေတာအများကြီးပဲအဲ့ဒီအပူငွေတွေကိုယူပြီးတော့တာပိုင်နဲ့သူတို့လှည့်ပြီးအဲ့ဒါလျှက်စစ်ဓာအထုတ်နေတယ် gain မနည်းဘူးလားသူတို့က နီးတယ်နော်ဘာလို့သူတို့ကနီးတို့ကဝေးတော့ဟမ်အဲဆိုအောင်ကမပြတ်မလားဘာလို့တော့ဟာမပြတ်မလားရှုမှတ်နေလို့အဲဟုတ်ပါလားမပြတ်မလားရှုမှတ်နေလို့ဒါပေမဲ့လာရှိုးလည်းမသွားနဲ့အင်းလေးကံလည်းမသွားနဲ့တဝယ်လည်းမသွားနဲ့ ဘာဖြစ်လို့အဲအဲ့ဒီမှာရှိတယ်နော်ဟုတ်ကဲ့လားဆွဲယူသွားမယ်မရှိမှရင်နော်အိမ်ပြန်ရောက်သွားမှာပေါ့မဟုတ်ဘူးလားဘယ်ရောက်သွားမလဲအိမ်ပြန်ရောက်သွားမယ်နော်ဒီတော့အဲ့ဒါကြောင့်မြတ်စွာဘုရားကဟိုဘက်ကန်းလဲမကတ်စေနဲ့ဒီဘက်ကန်းလဲမကတ်စေနဲ့မကတ်အောင်ဘာလုပ်ရမလဲ မြင်လင်မြင်ချင်းလည်းငင်းမှလင်မြင်ယုံတင်ရပညာမထင်ယုံနံကွဲလျက်ဖြစ်ပြည့်သိမြင် အနိစ္စဒုက္ခသဘောထင်ဟုတ်ပြီလားအဲ့တော့ကြားတာနာနာစားတာထိတာသိတာကြံတွေးတာဒီလည်းပဲဒီတိုင်းမဆိုရပြီဘူးလားဆိုကြည့်သမ်းပါကြားလင်ကြားခြင်းကြားလင် နံလင်းနံခြင်းလည်းငင်းမှလည်း ထီလင်ထီခြင်းလည်းမှလည်း ဒီတော့အဲ့ဒါဟာဟိုဘက်ကန်းဒီဘက်ကန်းကတ်တယ်ဆိုတော့မြတ်စွာဘုရားရဲ့ဥပမာပြီးတဲ့အခါကျတော့ရေလည်းမှမြုပ်တယ်ရေလည်းမှမြုပ်တယ်ဆိုတာဘာအဓိပ္ပာယ်လဲဆိုတော့နန္ဒီရာဂတေတံအဓိဝဆနံနန္ဒီရာဂရဲ့အမည်ပဲတဲ့နှစ်သက်တဆွဲတာကိုပဲရေလည်းမှမြုပ်တယ်လို့ခေါ်တယ်တဲ့ ဘယ်အရာကိုမဆိုနှစ်သက်တတ်မဲ့တယ်စွဲနေတယ်ဆိုလို့ရှိရင်ရေလည်းမြုပ်တာပဲတမ္မာဒိဋ္ဌိမဲ့ခင်ရေရင်ကြောမမျောနိုင်တော့ဘူးတဲ့ဟုတ်ကဲ့လားမမျောနိုင်ဘူးဆိုလို့ရှိရင်နိဗ္ဗာန်တည်းဟူသောသမုဒ္ဒရာရောက်ပါမလားဒီကိုကျွမ်းမှာတစ်ချိန်ကဥစဉ်လေးတစ်ပါးရဝေးကိုစာတင်သွားတဲ့အခါကျတော့သူ့ဆရာတော်ကယဟန္တာအရှင်မြတ်ကြီး သတိပေးတဲ့မောင်ပစင်လေးအဲ့ဒီသွားပြီးတရားသွားပြီးတော့စာတင်တယ်ဆိုလို့ရှိရင်အဲ့ဒီရွာကိုတော့ဆုံးကမသွားပါနဲ့တဲ့တခြားရွာပဲဆုံးကသွားပါတဲ့မှားလိုက်တယ်ကိုရော်လေးကလည်းဆရာမှာတာကိုရိုးသေးသေးလိုက်နာပြီးတော့အဲ့ဒီနာကရွာ ဆုံးကမသွားပါဘူးတခြားရွာတွေပဲဆုံးကသွားတယ်ငါးနှစ်ကြာတဲ့အခါကျတော့ ပညာပြည့်စုံပြီလို့သူယူဆတော့အေးဒီနေ့တော့ပညာပြည့်စုံပြီ။နှစ်ပြန်ကြလို့ရှိရင်တော့ဒီကျောင်းကခွာဆရာကျောင်းပြန်အေးအပြန်မှာတော့ကလျာဏီစေတီငါဖူးအောင်မပဲ။ကလျာဏီစေတီတော်ကိုဖူးပြီးမှပဲကျောင်းပြန်မယ်။အဲ့ဒီမှန်းကျင်တဲ့သို့တော့စိတ်ထဲမှာဘာဖြစ်တယ်လဲလို့ဆိုတော့ ငါဆရာကဘာကြောင့်များဒီရွာထဲဆုံးမသွားနဲ့လို့ခိုင်းတာပါလိမ့်မလို့ဒီတနေ့တော့ကင်သွားကြည့်လိုက်ဦးမယ်အကြောင်းသိအောင်ဘာဖြစ်လဲအဲ့ဒါနဲ့ကိုရော်လေးကအသက်25နှစ်ငါးဝါပဲရသေးတယ်ရွာထဲဆုံးကကြွတယ်ဆုံးကကြွတော့အိမ်တိန်ရှိရက်တဲ့အခါကျတော့အိမ်မော်က သူ့အရွယ်အမျိုးသမီးလေးတယောက်ဆင်းလာပြီးဆွမ်းလောင်းတယ်ကိုတော်လေးကတော့တို့ချမ်းမြေကိုတော်တွေလိုပဲလေးတောင်ကမျှသာချမျက်လွှာချပြီးရှုမှတ်ပြီးသွားတာကိုဟုတ်ကဲ့လားချမ်းမြေကိုတော်တွေအဲ့လိုသွားရလားဟမ်မသွားပါဘူးဆိုရလားသွားရလားဒီတော့ ကိုရောလေးကတော့အဲ့လိုမျက်လွာချပြီးတော့ဆုံးဟန်သွားတော့ဘာမှမသိအဲ့ဒီအိမ်ကဆုံးလောင်းပြီးတာနဲ့သူကရှေ့အိမ်နေရှေ့အိမ်နေဆက်သွားဒကမလေးကဆုံးလောင်းပြီးတော့သူကအိမ်ပြားမဝင်ဘူးကိုရောလေးမျက်စိတစုံလိုက်ကြည့်နေမျက်စိအောက်ကပျောက်သွားမှပဲအိမ်ပြန်သွားအိမ်မောပြန်တက်အိမ်မောပြန်တက်ပြီးတော့မိဖို့ကြောင့်နဲ့ပကံလေးချပြီးအိတ်ခမ်းနဲ့ဝင်ဘိုင်းငနဲ့လဲတရှုံရှုံငိုနေတယ် ဘာဖြစ်တာဟမ်ဘယ်ဘကံကတ္တာတော့ဟမ်ဟိုဘက်ကံလည်းကဒီဘက်ကံလည်းကရေလေလည်းမြုပ်ပေါ့မဟုတ်ဘူးလားမသက်တာလိုက်တာဒါကြောင့်တရှုပ်ရှုပ်ငူတော့ပေါ့ ဒါလားဆိုလို့ရှင်ပြိဿကသိပြီမဟုတ်လားအဲ့တော့ရှေ့ဆက်မပြောတော့ဘူးပေါ့ဟမ်သိပြီဆိုသိရင်တော့ပြောဖို့မလိုတော့ဘူးဂိုင်ဂိုင်ဒါလောက်တောင်းမှတော့မှပြောရမှာပေါ့ဒီတော့သူ့အမေကအိမ်ငန်းထဲဝင်လိုက်သွားတယ်မေးတယ်သမီးအတင်းချော့မေးတယ်ပထမတော့မပြောဘူးနောက်ကြတော့ပြောတယ် အဲဟိုကြွလာတဲ့ကိုရောလေးပေါ့စိတ်ညစ်နေလို့ဒီကိုရောလေးမှမရဘူးဆိုရင်တရားပါတော့မယ်မလေးဒီတော့အမေကြီးကအိမ်ခန်းထဲကအသာထွက်သွားပြီးတော့သူ့အဖေကြီးအသာလက်ကုပ်ပြီးတော့တိုးလို့ပြောတယ်ဒီလိုတော့ဖြစ်နေပြီအဲ့ဒါဘယ်လိုလုပ်ကြမလဲဆိုတော့ဖေကြီးက အေးကွယ်တို့လည်းသမီးတယောက်တည်းရှိတာဒီသမီးတော့အသေးမခံနိုင်ဘူးကွယ်အဲ့ဒါသူ့အလိုပြည့်အောင်တို့ဖြစ်ရမှာပေါ့ကဲညီးကသွားပြီးတော့အိမ်ကနေပြန်ချော့ရီငါကိုတော်လေးနောက်လိုက်မယ်ကဲဒီလိုအဖေမျိုးများအဖေမတော်ခြင်းဘူးလားတော်ဘူးသိကောင်းနေနော်အဲ့ဒါနဲ့ဒကာကြီးကကိုတော်လေးဆွမ်းခံသွားရလိုက်တော့ဒကာနဝနာကြမိတယ် ကာဝနာမှီတဲ့အခါကျတော့ကိုရောလေးကိုလျှောက်တယ်အရှင်ဘုရားနားနဲ့မနာဖွားနေတာပါတပည့်တော်တခုလျှောက်ပြရစေ အရှင်ဘုရားတပည့်တော်သမီးအသက်ကယ်တော်မူပါဘုရားဘယ်လိုလဲတကားကြီးတပည့်တော်မှသမီးတယောက်တည်းရှိပါတယ်ပစ္စည်းပစ္စည်းကနှစ်ဘဝသုံးဘဝစလို့မကုန်ပါဘူးအရှင်ဘုရားအဲ့ဒါအရှင်ဘုရားလူကိုလဲပြီးတော့တပည့်တော်အိမ်မသမီးနဲ့အတူနေတယ်ဆိုလို့ရှိရင်အိမ်ဥက္ကံကနေပြီးတပည့်တော်တို့ပူဇော်ထားပါမယ်ဘုရား တပည့်တော်သမီးအသက်ကယ်ပါအရှင်ဘုရားမမရရင်သေမာဖြစ်နေပါတယ်တခါကြီးကနားဝင်အောင်သေသေးချာချာလျှောက်တယ်ဥစဉ်လေးကတခါကြီးတဲ့မဖြစ်ပါဘူးတဲ့ဥစဉ်ကစပြီးဝတ်လာကြတဲ့ကဒီဝတ်နဲ့အယိုးထုတ်ဖို့လို့ဆိုပြီးတော့ကြီးဝဲလာတာမဖြစ်ပါဘူးဆိုဥစဉ်လေးကခါကာတိညင်းပြီးတော့ထွက်သွားတယ်။ရောင်ပြန်ရောက်ဆွမ်းမစားပြီးတဲ့အခါကျတော့ သူသူเจ้าပြန်တော့ကလျာဏီစေတီဖူးမယ်ဆိုပြီးတော့ကလျာဏီမြို့သွားမြို့သွားပြီးအဲ့ဒီမှာတညအိတ်အဲ့ဒီမှာတညအိတ်ပြီးတော့ကလျာဏီစေတီဝဝဖူးနောက်တနေ့ညနေမှာသူ့ဆရာเจ้าပြန်မယ်ဆိုပြီးကလျာဏီစေတီနာမှာပဲသူစေတီပူဇော်နေအဲ့ဒါပြီးရောပဲဟမ်မပြီးသေးဘူးလားဒီတော့ ဒဂါကြီးကပြန်သွားတဲ့အခါကျတော့သူလည်းမတတ်တာတော့ဘူးသမီးဖွင့်ပြောရတယ်သမီးရေအဲ့ဒါကိုရောလေးတော့တို့မရခဲ့ဘူးဒီလိုပဲကိုရောလေးကပြောတယ်ပြောတယ်ဆိုတာနဲ့ချက်ချင်းဖြုတ်ခနဲ့ဆိုပါဇက်ကလေးဟာပြီးသွားရောဘယ်သွားသေးသွားပြီဟောဘာဖြစ်လို့ဘာဖြစ်လို့ဟောရေတိမ်မြုပ်သွားတာဟုတ်တယ်ရေတိမ်မြုပ်သွားတာ အမှန်တော့ဒါရေရိမ်မြုပ်တာမဟုတ်ဘူးအင်မတန်နဲ့တဲ့ရေရင်းကြီးတဲ့ကြာသွားတာမဟုတ်ဘူးလားရာဂမီးလောက်နဲ့တဲ့တွင်ရှိအောင်မလားအဲရာဂမီးအလောင်ခံရတာအထက်တွင်းကြီးကအ내ကြီးကြာသွားလိုက်တာပေါ်မလားတော့နန္ဒီရာဂဆိုတာအဲ့ဒါပေါ်ဟုတ်ကဲ့လားဒီမိန်ကလေးတမဒိဋ္ဌိမဲ့ခင်ရေကြောမျောအောင်မလားမရောပါဘူးဗျာဘယ်ရောက်သွားတော့ အိမ်ပြန်သွားပြီလေအဲ့ဒီအပေဟာသူ့အိမ်မဟုတ်ဘူးလားဟုတ်လားဘယ်ပြန်သွားပါလဲအိမ်ပြန်သွားပြီဟုတ်ကဲ့လားဒါနဲ့ဗမာပြည်လိုမဟုတ်ဘူးသူတို့ကအဲ့ဒါကြတော့သူတို့ကမွတ်စလင်ကိုအတုယူထားတာမွတ်စလင်များလူသေးရင်ကြမ်းနှွေးအောင်ထားရလားအဲမထားရဘူးချက်ချင်းတုတ်တာထုတ်ပြီးမြုပ်လိုက်တယ်ဘလောက်ကောင်းတဲ့အစင်လားလဲအဲဗမာကတော့မဟုတ်ပါဘူး အိမ်ပေါ်မှာအလောင်းကြီးတင်ပြီးတော့ပုတ်စော်လေးတရှူရှူနဲ့သမင်းတွေကလည်းအဲ့ဒီနာစအဲ့ဒီနာဧခံကော်ဖီတိုက်မလေးကောင်းလိုက်တဲ့ကော်ဖီကောင်းလိုက်တဲ့မုတ်ဟုတ်ဘူးလားတချို့များဆွေမျိုးလာအောင်လို့9ရက်ထားတဲ့9ရက်ထားတဲ့ထားတာထားတယ်သူတို့လည်းအိမ်မမနေနိုင်ဘူးဟုတ်လားဘလောက်သဘာဝမကြတဲ့အလုပ်လုပ်တယ်လဲဆိုရင်နော်အဲ့ဒီဒကာကြီးကတော့အဲ့ဒါလိုမဟုတ်ပါဘူးသူတို့ထုံးတာ မိန်းကလေးကွယ်လွန်ပြီလို့သေသေးချာချာသိတာနဲ့မြတ်စွာဘုရားအကြောင်းတော်သွားအကြောင်းတော်သွားပြီးတော့ကျောင်းသွားပြီးတော့တန်ဃာတော်တွေပင့်ပင့်ပြီးတော့ကလေးအလောင်းသုတ်တန်းထုတ်ထုတ်ပြီးတော့သရဏဂုံတင်မြုပ်ဝတ်တွေလှူကြတော့အဲ့ဒါတွေနေထိုင်ချုပ်ကြအယခင်းချုပ်ကြနဲ့ရှေ့ကအစင်လာရှိအဲ့ဒီအစင်လာတိုင်းမဲ့တန်ဃာတော်တွေကိုအဝတ်တွေလှူတဲ့အခါကျတော့တန်ဃာတော်တွေ အတုပရှိရာကပြန်ရောက်ကြောင်းရောက်တဲ့အခါကျတော့အဲ့ဒီအဝတ်ခွဲကြဝေကြဝေပြီးတော့ဝေမဏိကပြုယူကြအဝတ်ပိုင်းလေးတစ်ပိုင်းအဝတ်ဝါလေးတစ်ခုအပိုင်းတစ်စရတဲ့ယဟန်ယဟန်ကြီးတစ်ပါးကယဟန်ကြီးတစ်ပါးဆိုတာတော်တော်ယဟန်ကြီးတစ်ပါးအဲ့ဒီဥစဉ်ကြီးတစ်ပါးကအဲ့ဒီအဝတ်ကလေးရရပြီးတဲ့အခါကျတော့သူလည်းပဲနောက်တစ်နေ့ကျတော့ ကလျာဏီစေတီဖူးကျင်တယ်ဆိုပြီးတော့ကလျာဏီမြို့သွားကလျာဏီစေတီဖူးတော့အခုနသူเจ้าသူပြန်မယ်ဆိုတော့ဥစဉ်လေးနဲ့သွားတွေ့တော့စကားစမိပြောကြအရှင်ဘုရားကဘယ်ကလာတော့ဥစဉ်ကဘယ်ကတော့ဘာတော့စကားစမိပြောကြရင်ကဥစဉ်ကြီးကသူ့အဝတ်ပိုင်းလေးထုတ်ပြီးတော့ဥစဉ်ရဲ့တို့များကြီးလို့ကြီးမှရဟန်းဖြစ်တာဆိုတော့ရေစစ်မချုပ်တတ်ဘူးဒါလေးရေစစ်ချုပ်ပေးစမ်းပါ အဝတ်ကလေးကိုဥစဉ်ပေးလိုက်တယ်ဥစဉ်ကအဝတ်ကလေးတရားကြည့်မဲဥစဉ်ညိအဝတ်ကတဲကောင်းတာကို ရေစစ်လောက်တာဒါအဝတ်ကတောင်ကောင်းလွန်နေသေးတယ်ဘယ်လိုများရခဲ့တော့တခြားဟိုယောလာဥစဉ်ရဲ့အဟိုယွာကဒကမလေးအတုပါကရခဲ့တာဒကမလေးကလည်းကန်ဆိုးပါတယ်အဲ့ဒါဥစဉ်လေးတစ်ပါးကိုနှစ်သက်တတ်မဲ့ပြီးတော့ဒီဥစဉ်လေးကညင်းလိုက်တဲ့အတွက်ဒီဥစဉ်လေး စိတ်ထဲကဆွဲပြီးရင်ကွဲသေးတဲ့အဲဒါလိုလဲပြောလိုက်ရောဦးစင်းလေးဟာ စိုက်ခနဲ့ရှေ့ထိုးကြသွားတယ်အဲ့ဒါဦးစင်းကြီးကဆေးဖန့်ထားပါသေးရဲ့ဖန့်ထားတော့အရာတို့တော့ကြရမှာသွားဘူးဒါပေမဲ့သူ့လက်ထက်ကြည့်လိုက်တော့အသက်မရှိတော့မြန်လိုက်တာနော် တဲလောင်နဲ့မိပဲဘာမိတော့ကြောက်เสียမကောင်းလားအဲဒီလိုဆိုရင်ကိုရင်တို့အမြဲဖို့ဟုတ်ပြီအဲ့ဒါနန္ဒီရာဂဘောမဟုတ်လားနှစ်သက်ဇွဲတွေရာဂချဲရေလဲမြုပ်လေသည်မြုပ်သွားတာပေါ်မလားတော့နော်ဆိုနှစ်သက်ဇွဲတွေနှစ်သက် ဘာကချက်နောက်ကဘာဖြစ်တာလဲဆိုတော့အဲ့ဒီရေလည်းမမြုပ်ချင်ရင်ဘာလုပ်ရမလဲ မြင်လင်မြင်ခြင်းလည်းငင်းမှလင်မြင်ယုံတင်ရပညာမထင်ယုံနံဝဲလျက်ဖြစ်ပြည့်သိမြင်အနေအစရဲကဒီဒကမာလေးကလည်းအဲ့လိုရှုမယ်ဆိုလို့ရှိရင်ဒီဥစဉ်လေးပေါ်စွဲပါမလားဒါဖြင့်ရေလည်းမြုပ်ပါမလားဒီဥစဉ်လေးကလည်း ဒီအကြောင်းကြားလိုက်တာနဲ့စိတ်ထဲမှာထိတ်ခနဲဖြစ်ကြတဲ့ကကြားတယ်ကြားတယ်ကြားတယ်နဲ့ရှုလိုက်မယ်စဉ်းစားတယ်စဉ်းစားတယ်လို့ရှုလိုက်မယ်ပူတယ်ပူတယ်လို့ရှုလိုက်မယ်ဆိုလို့ရှိရင်ဖြင့်ရေလည်းမြုပ်ပါမလားမြုပ်ပါဘူးဗျာနှစ်ယောက်လုံးမရှုတဲ့အတွေ့ပဲရေလည်းအမြုပ်ခံရတော့ရေဒိန်နစ်တာလားရေနဲ့ကြီးတဲ့ကြသွားတာရေနဲ့ကြီးတဲ့ကြသွားတာအင်မတန်နဲ့တဲ့ရေနော်မကြောက်ဘူးလား ရောက်ရင်မကြစေနဲ့ဟုတ်ကဲ့လားနောက်တစ်ခုကတောင်ကုန်းမှတင်တယ်တဲ့တောင်ကုန်းမှတင်တယ်ဆိုတာအတ္တမိမာနငါငါဆိုတဲ့မာနမြင့်မောက်တက်ကြွခြင်းဟုတ်ကဲ့လားစိတ်နေမြင့်မောက်တက်ကြွတာကိုဘာလို့ခါလဲမာနငါသူတစ်ပါးတဲ့ဒါတဲ့သူတစ်ပါးတဲ့သိတယ်တတ်တယ်ဟုတ်ကဲ့လားအစရှိသည့်ဖြင့် တငါရဲငါနေတာကိုအဲ့ဒါကိုတောင်ကုန်းမှာတင်တယ်လို့ခေါ်သည်အဲ့ဒီမာနရှိနေသမျှသူတရားအထုတ်ပါမလားသူများကအတင်းတိုက်သွင်းလို့သွားတောင်မှပဲဟိုကြလို့ရှိရင်တရားဌာနရောက်တယ်ဆိုလို့ရှိရင်ကမ္မထမ်းဆရာတွေလည်းဂျိုကြီးကြည့်လိုက်မဟုတ်ဘူးလားကြည်ကြစောင့်ရှောက်တဲ့ဦးစင်းတွေလည်းပဲမျက်စောင်းထိုးလိုက်မယ်။ဘာကြောင့်တော့ မာနကြောင့်တရားရမလားဘာရမလဲအဲအဲ့လိုလူကြတော့ကိုင်းအိမ်မြန်မြန်ပြန်ဆိုပြီးကံထုတ်လိုက်ရတော့ဗောဘယ်ရောက်သွားဘယ်အိမ်တော့ဟုတ်ကဲ့လားဟဲ့အဲ့ဒီမာနသမားတွေအိမ်အဲ့လိုပဲပြန်လွှတ်ရတယ်နော်အဲ့ဒါလို့ဆိုတော့တမ္မာဒိဋ္ဌိမကင်ကြောမျောအောင်မလားမမျောတော့ဘူးနောက်တစ်ခုက တောင်ကုန်းဒနာထနောက်တစ်ခုကလူဆယ်တာတဲ့ဟုတ်တယ်မလားဟိုဘက်ဒီဘက်ရေးလဲကျက်နှင်ကုန်းတဲ့မတင်လူမင်းမဆယ်နတ်မဆယ်ဒီဝဲဝဲမမြုပ်ဆွေးမပုတ်သည် သမုတ်ရေပြင်ယောက်ျောင်းဒီဟိုဘက်ဒီဘက်ရေးလဲကျက်နှင်ကုန်းတဲ့တော်တင် လူပင်လဲဆယ်နတ်တော်ဆယ်၍ဟုတ်ကဲ့လားလူဆယ်ရဲဆိုတာဘယ်လိုလဲလို့ဆိုတော့အဲ့ဒါက ယဟန်တော်တွေတတ်တပြောတာလူဆယ်ရဲဆိုတာဘယ်လိုလဲလို့ဆိုတော့အဲ့ဒါကယဟန်တော်တွေတတ်တပြောတာဣဒဘိခဝေဘိက္ခုဂိဟိဟိတံတထောဝိဟရတိဒုက္ခိတေတုဒုက္ခိတောဒုက္ခိတေတုဒုက္ခိတော သဟနန္တိဒုက္ခိတေတုဒုက္ခိတောဒုက္ခိတေတုဒုက္ခိတောဥပ္ပန္နေတုကိစ္စကရဏီတုတေတုအတ္တနာတံယောဂံအာပိစတိရှင်းတယ်မဟုတ်လားရှင်းပါဘူးဟမ်ရှင်းပါဘူးဘာလို့မြတ်စွာဘုရားတော့ရှင်းရှင်းပဲဟောတယ်လူရင်းကတော့ဘုန်းကြီးကတဲ့ဘုန်းကြီးနေမနေဘဲနဲ့လူတွေနဲ့မသင့်လျော်တဲ့ ရောနှောခြင်းနဲ့ရောနှောနေပြီဆိုရင်အဲ့ဒီဘုန်းကြီးလူဆယ်ရောတဲ့ဟုတ်ကဲ့လားလူတွေအိမ်သွားလူတွေနဲ့ရောနှောနှောနေခေလဝလာစကားပြောအဲ့ဒါလူတွေအလုတ်အကန်ရှိတယ်ဆိုလို့ရှိရင်ကုညီညာလှုပ်ပေးအစရှိသည်ဖြင့်ကိုเจ้าမှာကိုနေကိုတရားကို အမထုတ်ကိုစာပေကိုမသိမအာမင်းနဲ့မသိလျော်တဲ့နီးနဲ့လူတွေနဲ့ရောနှောနေပြီဆိုလို့ရှိရင်အဲ့ဒီဘုန်းကြီး လူဆဲပြီတဲ့တမ္မာဒိဋ္ဌိမကင်ရရင်ကြောမမျောတော့ဘူးဟုတ်ကဲ့လားကိုတရားမှကိုအာမထုတ်ဘူးဆိုလို့ရှိရင်တမ္မာဒိဋ္ဌိမကင်ရရင်ကြောမျောပါမလားမမျောဘူးဒါပေမဲ့တချို့လူတွေကလည်းပဲမသိတဲ့အခါကျတော့ကိုယ်အိမ်ကိုဘုံကြီးမကြွစေခြင်းဘူးလားဟဲ့သိကြွစေခြင်းနဲ့ဒါကြောင့်တချို့ညာနားမလဲတဲ့အခါကျတော့ဘယ်လိုလျှောက်တယ်လဲလို့ဆိုတော့ ဘုန်းကြီးတို့ကိုတောင်မှပဲတချို့နားမလဲတဲ့တရားတော်မှဘလို့လျှောက်လဲဆိုရင်တော့ဆရာတော်အဲ့ဒီရွာပဲမြာတရားဟောကြွလို့ရှိရင်တပည့်တော်တို့အိမ်လဲဝင်မအောင်ဖရတဲ့အဲဟုတ်ကဲ့လားအဲ့တော့ဝင်သွားပြီဆိုကြတဲ့ကဘုန်းကြီးရဲ့သိခါပြက်သွားပြီပေါ့မဟုတ်ဘူးလားဘုန်းကြီးဆိုတာအကြောင်းရှိလို့ပင်မကြွရမယ်မဟုတ်လား ကိုယ်တကာရမနေမကောင်းထိုင်မသာရှိတာတောင်မှပဲသိပေမဲ့လို့သွားပြီးမမေးရဘူးတဲ့ပြင်မှာပဲတစုံတယောက်ကိုမှားလို့ဖြစ်စေဒါမှမဟုတ်တယောက်လှပြီးပြည့်စုလို့ရှိရင်အရှင်ဘုရားကိုတပည့်တော်တို့ဖူးမြော်လိုပါတယ်ဘုရားတပည့်တော်တက္ကမတပည့်တော်တက္ကနေမကောင်းထိုင်မသာဖြစ်နေပါတယ်အရှင်ဘုရားဖူးမြော်ရရင်သူ့မှာစိတ်ကြည်လင်ချမ်းသာဖြစ်ပါလိမ့်မယ်ဘုရားကြွားရောက်ပြီးချီးမြှောက်တော်မူပါဘုရားဆိုရင်အဖူးမြော်ကံလဲကြွားနိုင်တယ် ပရိတ်ချင်းမြင့်မှာဘုရားဆိုရင်လည်းပရိတ်ချင်းမြင့်ပေးနိုင်တယ်တရားလေးချင်းမြင့်ပေးပါဦးဘုရားဆိုလို့ရှိရင်လည်းတင့်လျောတဲ့တရားလေးချင်းမြင့်ပေးနိုင်တယ်အဲဒါလို့ဆိုလို့ရှိရင်တင့်လျောလျောက်ပတ်တဲ့ဆက်ဆံမှုဆက်ဆံမှုဒါရောနှောမှုမဟုတ်ဘူးဟုတ်ကဲ့လားဒီလိုမဟုတ်ဘဲနဲ့အချိန်မဟုတ်အချိန်အချိန်ဟုတ်သွားအကြောင်းမရှိလဲသွားအကြောင်းရှိလဲသွားသွားပြီးတော့အဲ့ဒီမှာပဲအချိန်ပြုံတော်ပြောတောင်းပြောနဲ့ အဲ့ဒါလို့နေပြီဆိုလို့ရှိရင်တော့အဲ့ဒီဘုန်းကြီးလူဆယ်ပြီတဲ့ဒါပေမဲ့လို့အဲ့ဒီအိမ်ကဒကမတွေက တော့သိသဘောကြသည်ဒါမှတို့ဘုန်းကြီးတို့သိခင်တာမဟုတ်လားသဘောကြတော့လှူလဲလှူတော့လဲအဲ့ဒီဘုန်းကြီးမှာပဲလှူတယ်။ဘာကြောင့်လဲတို့ခင်တဲ့ဘုန်းကြီးကိုမဟုတ်လားအဲ့ဒါတွေဒီခေတ်ဒီခါမှာသိမ့်များတယ်အဲ့တော့ ဘုန်းကြီးတွေလူအစဲခံရတာဟာဘုန်းကြီးတွေကိုကတချို့ကအစဲခံခြင်းလို့ဆဲခံရတယ်လေဟုတ်တယ်လူတွေကိုကဆဲခြင်းလို့ဆဲတာလေဟုတ်တယ်နော်ဟုတ်ကဲ့လားမစင်ခြင်းသိမဘူးလားသိဟိုကျွန်းမှာအိမ်တဲအိမ်မုတ်ဆိုးမဒကမာကြီးနဲ့သူသမီး3 4ယောက်အတူတူလောက်ကန်စားတောက်နေကြတာချောင်းချောင်းလဲလဲစားတောက်နိုင်တယ် လူနိုင်တန်းနိုင်ကြွေနိုင်မွေးနိုင်ပေးနိုင်ကနိုင်ဒီလိုရှိတယ်အိမ်မှာလည်းဆွမ်းကံကိုတော်တွေ၄၅ပါးရှိတယ်ဆွမ်းကံကိုတော်တွေနေ့စဉ်လာဆွမ်းကြအဲ့ဒါကိုဆွမ်းလောင်းဒီလိုနဲ့ပိန်တပတ်ဆွမ်းကုသိုလ်ယူကြတယ်ဒီနေ့ကြတဲ့အခါကျတော့ဒီရွာမီးလောင်ဒီဒကမကြီးတွေအိမ်လဲပါသွားမီးလောင်နေဆိုရင်ပဲဘုန်းကြီးတွေကအိမ်ဆွမ်းကံကြွတဲ့ဘုန်းကြီးတွေကလာကြပြီးတော့သူတို့နေရာနေရာဆွဲပြီးမိတဲ့ကတဲထုတ်ပေးတယ် ဒါကြောင့်မလို့တချို့ပစ္စည်းတွေရလိုက်တယ်မိငိမ့်သွားတဲ့အခါကျတော့ဝမ်းသာလိုက်တာတို့ဘုန်းကြီးတွေတို့ဘုန်းကြီးတွေကြောက်မယ်တို့ပစ္စည်းတွေရတော့ဒီဘုန်းကြီးတွေကမရမရှိဘူးဆိုရင်တော့တို့မရဘူးဒါနဲ့မနဲ့လင်းတဲ့အခါကျတော့စားဖို့တောက်ဖို့ချက်တော့ဘုန်းကြီးဆွန်းလောင်းဖို့လည်းသူတို့ဆွန်းချက်ရတယ်ဆွန်းချက်တော့လည်းတတိရတယ်ဩဒီဆန်ဒုတ်တွေကငါဘုန်းကြီးငါတို့ဘုန်းကြီးတည်ပေးလို့မလို့ သူဆွန့်ချစ်ရတယ်စားရတောက်ရတယ်အမျိုးသမီးတွေကသမီးငယ်တွေကဒါနဲ့ခဏကြာတော့ဘုန်းကြီးတစ်ပါးကလေးတောင်ကမြမျက်လွှာချပြီးတော့ဆုံးကန်ကြွလာသူတို့ဘုန်းကြီးပဲအိမ်မောက်ဝါကြတော့ရက်တယ်ရက်တဲ့အခါကျတော့ဒကမကြီးကမြင်တယ်ဟောအဲသမီးတို့သမီးတို့တို့ဘုန်းကြီးကြွလာပြီဟိုမှာဆွမ်းလောင်းမှုပညာပညာ သမီးတွေကဘယ်နဲ့ပြောလဲဆိုတော့အမေဖုန်ကြီးကညကတော့မလာဘူးအခုကြာမှစားချိန်တန်ကြာမှလာတယ်ဘာအသုံးကြလဲမလောင်းမကောင်းလားရှင်းရှင်းပဲပြတ်တယ်မဟုတ်လားကောင်းပါတယ်တဲ့ ဒီတော့ဒကမာကြီးကဧကွယ်ညီးတို့လည်းညီးတို့ဘုံကြီးနဲ့ညီးတို့ပေါ့ငါလည်းငါဘုံကြီးနဲ့ငါကဲပေးငါသွားလောင်းပါမယ်အဲ့လိုဆိုပြီးတော့ဒကမာကြီးကသွားပြီးတော့ဆွန်းလေးဟင်းလေးယူပြီးဘုံကြီးလောင်းလိုက်ရသေးတယ်အဲ့ဒီရမှာဘုံကြီးလည်းလှဲ့တောင်းမကြည့်ဘူးဘုံကြီးကလည်းသူ့ဟာသူရှုမှတ်ပြီးထွက်သွားရောတယ်အဲ့တော့ညီးတို့လည်းညီးတို့ဘုံကြီးနဲ့ညီးတို့ပေါ့အေးဆိုကဲငါလည်းငါဘုံကြီးနဲ့ငါပေါ့ ပါဆယ်အဲ့ဒီဘုန်းကြီးရဲ့အဆယ်ခံရတာလားဟိုဘုန်းကြီးတွေအဆယ်ခံရတာလားကောင်းတာပေါ့ဆွမ်းဝဝစားရတယ်မဟုတ်လားခါတိုင်းနဲ့ပိုကောင်းအောင်တော့ချက်ကျွေးအောင်မှာဒါလေးနည်းနည်းကြဲကြဲဝင်းဝင်လေးပြောလို့ရှိရင်တော့ပိုဘဟုတုတ္တရသွားမှာဒါပေမဲ့အချိန်မရှိလို့ဒီလောက်ဆိုတော့ပါပြီနော်ဒီတော့ဒါက လူနှင်းရောပြရှင်ရဟန်းလူဖန်းဆယ်လေးသည်ဟုတ်သလားဆိုနောက်တစ်ခုကဘာလဲ နတ်ဆယ်တယ်တဲ့နတ်ဆယ်တယ်ဆိုတာဘာလဲလို့ဆိုတော့တစုံတစ်ခုကုသိုလ်ပြုရင်ဖြစ်စေတစုံတရာသီလဆောက်တည်တယ်ဘာဝနာတရားပွားများ အထုတ်တယ်ဆိုတာဖြစ်လို့ရင်ဖြစ်စေဘယ်လိုကုသိုလ်လုပ်ငန်းမယ်လုပ်လို့ဒီကောင်းမှုကုသိုလ်ကြောင့်နတ်ပြည်လောကရောက်ရဘာလို့အိဆိုတဲ့ရည်ရွယ်ချက်နဲ့ဆုတောင်းပြီးအဲ့ဒီကုသိုလ်လုပ်တယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုနတ်ဆယ်သွားပြီတဲ့ဟုတ်ကဲ့လားဘယ်ဆယ်သွား နတ်ဆယ်သွားတော့ဘယ်ရောက်သွားကောင်းတာပေါ့ဘာဖြစ်လို့နိဗ္ဗာန်မရောက်နိုင်တော့နတ်ပြည်ကြတော့လဲတရားကျင့်ရတာပဲဘာကြောင့်ဩဘုရားတရားအကြောင်းမသိလို့နတ်တရားမသိကြဘူးเนาะဩမရှိလို့အေးဟုတ်တယ်နတ်ပြည်မှာဘုရားလည်းမရှိဘူးတရားလည်းမရှိဘူးသံဃာလည်းမရှိဘူးလူပြည်မှာပဲရှိတယ်เนาะဒီတော့ နတ်ပြည်မှာနတ်တွေစုတည်တဲ့အခါကျတော့စုတည်ကနေမှနတ်အချင်းချင်းမှားတဲ့ဘယ်လိုမှားတယ်လို့ဆိုတော့အိုအဆွေနတ်သားနတ်ဘဝကစုတည်တဲ့အခါမှာ သင်ဟာ ကောင်းရာသူဂတိရောက်ပါစေတဲ့ကောင်းရာသူဂတိရောက်ပြီးတော့ကောင်းသောရာခြင်းရပါစေတဲ့ကောင်းသောတရားလည်းရှိပါစေတဲ့စကားသုံးခုမှားတယ်တဲ့ နတ်တွေကစုတွေသွားပြီဆိုလို့ရှိရင်နံပါတ်1ကောင်းရာ သူဂတိရောက်ပါစေတဲ့ကောင်းသောရခြင်းရပါစေတဲ့ကောင်းသောတရားရှိပါစေတဲ့ကောင်းရာသူဂတိရောက်ပါစေဆိုတာနတ်တွေကဘာပြောတာလဲဆိုတော့အဲ့ဒီနတ်လူပြေ ရောက်ပါစေလို့မှားတာတယ်ဟုတ်ကဲ့လားဘယ်ရောက်ပါစေတဲ့လားဟဲ့လူပြေကသူဂတိဘဝတဲ့နတ်တွေအတွက် သူဝတိဆိုတာကောင်းသောဘုံဘဝပေါ့။ဘာကြောင့်အခုနကိုရင်ပြောသလိုပေါ့လူပြည်မှာဘုရားဖူးရတယ်တရားနာရတယ်သံဃာတော်တွေဖူးမြော်ရတယ်ဝိပဿနာတရားကျင့်ကြံပွားများအားထုတ်ရတယ်မဟုတ်လား။အဲ့လိုဆိုတော့နိဗ္ဗာန်နဲ့နီးသလားဝေးသလား။ဒါကြောင့်မလို့လူပြည်လောကဟာနတ်တွေအတွက်သူဂတိဘဝကောင်းသောဘဝတဲ့ဟုတ်ကဲ့လား။ ကောင်းသောရခြင်းရပါစေဆိုတာယရဏသုံးပါယုံကြည်တဲ့သရတရားနဲ့ပြည့်စုံပါစေလို့ဆိုလိုတယ်တဲ့။မပြောတာတဲ့နော်။တဲ့တဲ့ပြောရင်ဗုဒ္ဓဘာသာဝင် စစ်စစ်ဖြစ်ပါစေဒါပြောတာမဟုတ်လား။ကောင်းသောတရားရှိပါစေဆိုတာတမက်တဖူရပါစေလို့ပြောတာ။တမက်တဖူရရင်အဲ့ဒီပုဂ္ဂိုလ်ဟာ600တရားရသွားပြီတဲ့။ तू အပယ်မကြတော့ဘူး။ဒါကြောင့်မလို့ ကောင်းသောတရားဆိုတာဓမ္မတဖို့အဲ့တော့လူပြေရောက်မှပဲယတနာသုံးပါးကိုစစ်မှန်တဲ့ယုံကြည်မှုနဲ့ယုံကြည်တဲ့သရတရားရပြီးဗုဒ္ဓဘာသာဝင် စစ်စစ်ဖြစ်မယ်အဲ့ဒါလို့စစ်စစ်ဖြစ်မှပဲမဉ္ဇဉ်ဖူဉ္ဇဉ်ရာအကြောင်းတတိပဋ္ဌာန်ဝိပဿနာအကျင့်ကောင်းအကျင့်မှန်တွေကိုချမ်းမြေ့ယောဂီတွေလိုကျင့်နိုင်မယ်မဟုတ်လား အဲ့ဒါလို့ကျင့်မှပဲတမက်တဖို့600တရားရမယ်မဟုတ်လားအဲ့ဒါလို့ဆိုတော့နတ်ပြည်နဲ့လူပြည်ဘယ်ဟာကသာသလဲပါတယ်သိကြသလားဒါကြောင့်မလို့နတ်ဆယ်ဖို့ရာမတောင့်တပါနဲ့တဲ့ပါတယ်တော့နတ်ပြည်တောင့်တကျင့်ကြံကနတ်ကဆယ်ပြန်သည်ဟုတ်ကဲ့လားဆိုနတ်ပြည်တောင့်တ နောက်တစ်ခုကဘာတော့အဘာလို့ကြားဦးတယ်မဟုတ်လားအစင်းလှလှအတန်ကောင်းကောင်းအနံမွေမွေအရသာကောင်းကောင်းထိတွေ့စရာနူးနူးညံ့ညံ့တွေဟာအဲ့ဒါကာမဂုဏ်အာယုံ၅ပါးပဲတဲ့ဟုတ်ကဲ့လား အဲ့ဒီကာမဂုဏ်အာယုံ၅ပါးကိုตาယာနှစ်သက်တတ်မဲ့တွေ့တာနေပြီဆိုရင်တော့ဝဲအဆုတ်ခံရပြီတဲ့အစင်းလှလှလေးကြည့်ဖို့ရအတွက်ကြိုးစားနေတယ်အသံကောင်းကောင်းလေးနားထောင်ဖို့ရအတွက်ကြိုးစားနေတယ်အနံ့မွေးမွေးလေးမွေးရဖို့ရအတွက်ကြိုးစားနေတယ်အရသာကောင်းကောင်းလေးစားရဖို့ရအတွက်ကြိုးစားနေတယ်ထိတွေ့စရာနုနုညံ့ညံ့လေးထိနိုင်တွေ့နိုင်မှုရကြိုးစားနေတယ်ဆိုရင် ကာမဂုဏ်ကိုစွဲနေတာမဟုတ်လားตายာနေတာတတ်မဲ့နေတာမဟုတ်လားဟုတ်ကဲ့လားဒီတော့လောကမှာလောကီပစ္စည်းဥစ္စာမှန်သမျှအစင်းအတန်အနံ့အရသာထိတွေ့စရာဆိုတဲ့ကာမဂုဏ်ကလွတ်ခဲ့လားအဲ့တော့လောကီပစ္စည်းဥစ္စာမှန်သမျှလည်းကာမဂုဏ်ဇနီးမယားလည်းကာမဂုဏ် ခင်မွန်းတယ်လဲကာမဂုဏ်သမီးသားလဲကာမဂုဏ်မော်တော်ကားလဲကာမဂုဏ်တီဗီလဲကာမဂုဏ်စတိတ်ရှိုးတို့တစိတ်တိုးပြန်တော့လဲကာမဂုဏ်ဟုတ်ကဲ့လားအဲ့ဒါအားလုံးကာမဂုဏ်ကြီးပဲလူပြည်လောကမှာအဲ့ဒါတွေตายာနှစ်သက်တတ်မဲ့နေပြီဆိုရင်တော့သမ္မာဒိဋ္ဌိမဲ့ခင်ရေရင်ကြောမမျောတော့ဘူးဟုတ်ပြီလား မမျောတော့ဘူးဆိုလို့ရှိရင်နိဗ္ဗာန်တည်းဟူသောသမုဒ္ဒရာရောက်ပါမလားသမုဒ္ဒရာမရောက်ရင်ဘယ်ရောက်မလဲအဲဝဲဝဲဆုပ်ပြီဆိုတဲ့ကအောက်ရောက်မလားအထက်ရောက်မလားသွားပြီပေါ့သွားပြီဟုတ်ကဲ့လားသွားပြီပေါ့ခဏမျိုးသမီးလို့အိမ်ရောက်သွားပြီပေါ့ မဟုတ်လားအိမ်ရောက်သွားပြီလားရောက်သွားပါပြီနော်ဒါပေမဲ့ယောဂီတို့တော့ကာမဂုဏ်တဲ့တတ်မဲ့စွဲဆိုတော့မစွဲဘူးမဟုတ်လားမစွဲအောင်ဘာလုပ်ထားနမ်ကိလေရေရင်စီလာလင်သင့်တွင်ပါနှင့်တာမီနီ တဲ့တော့ဘာတဲ့တော့အဲ့ဒါကာမဂုဏ်အာယုံအစင်းလှလှအတန်ကောင်းကောင်းစသည် အကြောင်းပြုပြီးတော့လောဘကိလေသာဒေါသကိလေသာမောဟကိလေသာဆိုတဲ့ရေတွေစီးဝင်မဲ့ကြရင်မစီးမဝင်ရအောင်ဘာနဲ့တားမလဲအစင်တတိတားပါမည်အစင်တတိတားတဲ့ဆိုတာဘယ်လိုလဲရှုမှတ်မှုနဲ့တားမယ်ဟုတ်ကဲ့လား မြင်ရင်မြင်နဲ့တားမယ်မြင်ုံနဲ့မနေလို့မလို့လိုချင်လိုချင်နဲ့တားမယ်ချစ်ခင်ချစ်ခင်နဲ့ရှုမယ်တတ်မယ်ရင်တတ်မယ်တဲ့ရှုမယ်စိတ်ဆိုးရင်စိတ်ဆိုးတယ်ရှုမယ်အစရှိသည်ဟုတ်ကဲ့လားအဲ့ဒါလိုရှုပြီဆိုလို့ရှိရင်တော့လောဘဒေါသမောဟကိလေသာ ဝင်လာပါမလားမဝင်ပါဘူးဗျာဒါကြောင့်မျက်စိနာနာရှာကိုမနာ6 द्वार ၌ ယောက်ျားလာတုံ6အာယုံကို အကုန်ရှုလျင်ရေအရင်မဝင်လာပဲတမ္မာသည်မြင်သမျှမြင်နေမြင်နေရှုကြားသမျှကြားတယ်ကြားတယ်ရှုနမ်းသမျှမွေးသမျှလည်းစားသမျှလည်းထိသမျှလည်းနူးညံ့ရင်ဉာဏ်နံ့ရင်စဉ်းစားရင် တွေးရင်စိတ်ကူးရင်အဲ့ဒါလို့နိုင်နိုင်သာရှုပြီဆိုလို့ရှိရင်လောဘဒေါသဖြစ်မလားအဲ့တော့ရေအရင်ဝင်လာသေးလားမဝင်လာတဲ့အခါကျတော့ရေအရင်အဝင်တန့်သွားပြီဆိုတော့မချမ်းသာဘူးလားအဲ့ဒီအဝင်တန့်တဲ့အချိန်မှာဆက်ပြီးရှုရင်ဝိပဿနာတတိသမာဓိဝိပဿနာဉာဏ်နေမဖြစ်ပေဘူးလား ရုပ်သဘောနာမ်သဘောသိတဲ့အမှန်သိအမှန်မြင်တမ္မာဒိဋ္ဌိမဲ့ခင်ဖြစ်တော့တမ္မာဒိဋ္ဌိမဲ့ခင်ရေရင်ကျော်မျောပြီဒီလိုဆိုလို့ရှိရင်ဘယ်ရောက်မလဲအဲ့ဒါကကာမဂုဏ်ရဲ့အပြစ်ကိုမြင်မှဒီကာမဂုဏ်တရားတွေဟာဒုက္ခတွေပဲဆင်းရဲတွေပဲလို့မြင်မှဟုတ်ကဲ့လားဓမ္မပဲတားတယ်မဟုတ်လားမမြင်လို့အကောင်းထင်နေရင်တားသလားမတားရုံမကဘူးဘွားတာပေါ့ မဟုတ်လားဒီကာမဂုဏ်ပဲလိုက်ရှာနေတာမဟုတ်လားအလှလေးတွေပဲလိုက်ရှာနေတာမဟုတ်လားအတန်ကောင်းကောင်းလေးတွေပဲနားထောင်မှုရလိုက်ရှာနေတာမဟုတ်လားဟုတ်ကဲ့လားအဲ့ဒါအကောင်းထင်လို့လားအကောင်းမထင်လို့လားအကောင်းထင်တာသိလို့လားမသိလို့လား သိသူနဲ့မသိသူဘသူကလူမိုက်ဘသူကလူလိမ်ပါလဲဟုတ်ကဲ့လားဒါဖြင့်ဒီပြိဿထဲမှာလူမိုက်ပဲနှစ်ယောက်ပါလဲမဲကိုရင်ပြောနိုင်သလားသူများအတွက်ရှင်းနေလိုက်လို့ပြောနိုင်လားဩဒါနဲ့ဘာလို့ပြောကိုရင်သီလကျိုးသွား ਈ ကိုးပါပဲကြံတော့တယ်နော် ကိုးပါးပဲကြံတော့အိုဘဲလူသာငမိုက်သာသင်္ဃာအဝိဇ္ဇာပိတ်ဖုံးကာ၍ငါးပြာအာယုံဒုက္ခဘုံကိုအကုန်မမြင်အကောင်းထင်ငါခင်မင်တတ်မဲ့တွေ့ကဖက်လျက်အောက်ထက်တန်သာစုံဆန်းငါဖြင့်တဏလက်သည်ထင်နိုင်ချေ၍အေးရမရှိဆင်းရဲဖြစ်သည်ဝိဤသာကောင်လုံးလုံးသည်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 ဇနီးမယာသမိသားနှင့်လင်သားအိမ်ယာအဖျားပြာကိုငဲ့ကဖင်နေအချိန်၍ကတေပေတင်ကိုဥလိမ့်သည်ကြားဘူးလားကြားပါရဲ့ဗျာဘယ်တော့မှကြားဘူးတော့ က်ကြောင်အချင်းဟုတ်ကဲ့လားဝိဤသာကောင်ဒုက္ခပေါင်းမှလွတ်အောင်ယုံ၍ချမ်းသာတွေ့ဖို့နိဗ္ဗာန်စီဟုသောသမုဒ္ဒရာဒီချမ်းသာတွေ့ဖို့ရာအတွက်မမေ့ယုံနံဖြစ်ပြဟံကိုအမှန်ညာညှိဖြစ်တိုင်းသိလောမမေ့ဆိုတာဘာပြောတာအပမဒဟုတ်ကဲ့လားရုပ်ဖြစ်သည်မနာမ်ဖြစ်သည်မ မမေ့ပဲနဲ့တတိကပ်ပြီးတော့ရှုမှတ်ပါဒါပြောတာမဟုတ်လားမမေ့ယုံနံဖြစ်ပြဟံကို အမှန်ဉာဏ်ညိဖြစ်တိုင်းသိလောအမှန်ဉာဏ်ဆိုတာဘာလဲသမ္မာဒိဋ္ဌိမဲ့ခင်ဟုတ်ကဲ့လားအမှန်သမ္မာဉာဏ်ဒိဋ္ဌိသမ္မာဒိဋ္ဌိဖြစ်တိုင်းဖြစ်တိုင်းရှုမိပြီဆိုလို့ရှိရင်တော့စိတ်တည်ငြိမ်မှုတမာရီအားကောင်းလာတဲ့အခါကျတော့ အဲ့ဒီရုပ်ရဲ့ဖြစ်ပြီးပြက်လို့မတည်မြဲတဲ့အနိစ္စဖြစ်ပြက်မပြက်နှိမ့်ဆက်တဲ့ဒုက္ခပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်တဲ့အနတ္တသဘောသိမလားဘူးလားထို့အတူပဲအရှုခံနာရဲ့အနိစ္စဒုက္ခအနတ္တသဘောကိုသိမလားဘူးလားအဲ့လိုသိတာဟာအမှန်သီလားအမှားသီလားသမ္မာဒိဋ္ဌိမကင်ဟုတ်ကဲ့လားအဲ့တော့သမ္မာဒိဋ္ဌိမကင်ရေရင်ကြောမျောပြီဆိုကြတဲ့ကဘယ်ရောက်ဖို့သေးကြပါလဲ နိဗ္ဗာန်ဒီဟုသောသမုဒ္ဒရာသို့ရောက်ဖို့သိကြပြီဟုတ်ကဲ့လားဒါကြောင့်အမှန်ဉာဏ်ညိဖြစ်တိုင်းသိလောအဲ့ဒါလို့သိအောင်ဘာလို့သလဲဆိုတော့ဝီရိနှစ်တန်ရှုမြိုက်တန်ဖြင့်စေရန်ကိလေလောင်ကျွမ်းကြအောင် ကိုဝီရိယစိတ်ဝီရိယနှမျိုးလုံးလိုအပ်တယ်စိတ်ဝီရိယဆိုတာဒီတရားမရမနေဘူးဆိုတဲ့ဇွဲစိတ်ကိုဝီရိယဆိုတာကြာကြာထိုင်ကြာကြာဈဉ္ဉံလျှောက်ပြီးတော့ ရှုတာဟုတ်ကဲ့လားဝိရိဏတံရှုမြိုက်တံဖြင့်လေစေရန်ကိလေလောင်ကျွမ်းကြေအောင်ကိလေသာ၁၀ပါးလောင်ကျွမ်းသွားအောင်ဝိရိယမိတုံနဲ့ရှုရမယ်ဟုတ်တယ်မဟုတ်လားမသေးမနာမအိုးပါခင်တက်သုံးနှင်လျက်ဆောလင်းမြန်စွာရှုမြိုက်ပါလို့မသေးခင်နာဖျားမကြမ်းမဖြစ်ခင်မအိုးခင်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 ကျုံးပြီးတော့ခွင်သာတုံးကျုံးပြီးအထုတ်လိုက်မယ်ဆိုလို့ရှိရင်ဖြင့်ရုပ်ရဲ့အနိစ္စဒုက္ခအနတ္တနာရဲ့အနိစ္စဒုက္ခအနတ္တတွေရှင်းရှင်းလင်းလင်းသိလာနိုင်တယ်အဲ့ဒါလို့သိတဲ့သမ္မာဒိဋ္ဌိမဲ့ကဉဏ်ဖြစ်ပြီဆိုသဖြင့်ဆိုရင်ဖြင့်ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်တက်ပြီးတော့မဲ့ဉာဏ်ဘုံဉာဏ်နဲ့နိဗ္ဗာန်တည်းဟုသောသမုဒ္ဒရာမစည်းဝင်နိုင်ပေဘူးလားအခုပေါ့ပေါ့ရရနေလို့မလို့နောင်ခါကြတော့မှ အေးတို့အချိန်လေးရှိသေးတာပဲနောက်ကြမှအထုတ်မယ်နောက်ကြမှအထုတ်မယ်နဲ့အထုတ်ဖို့ရအချိန်လေးရွေးရွေးနေနောက်ကြတော့အသက်80ကျော်80ရောက်သွားမှအထုတ်တော့ခန္ဓာကိုယ်အင်အားကလည်းမကောင်းစိတ်ဓာတ်အင်အားကလည်းမရသတိတွေကလည်းမေ့တော့ဘယ်ဘယ်ဟာများတည်တည်ချာချာရှုမှတ်နိုင်အောင်မလဲမရှုမှတ်နိုင်ဘူးဆိုလို့ရှိရင်အနိစ္စဒုက္ခအနတ္တသဘောသိမလား မသိရင်တမ္မာဒိဋ္ဌိမဲ့ခင်ဖြစ်ပါမလားတမ္မာဒိဋ္ဌိမဲ့ခင်မဖြစ်ရင်နိဗ္ဗာန်ရည်ရင်ကျော်နိဗ္ဗာန်တည်းဟုသောသမုဒ္ဒရာသို့မရောက်နိုင်တော့ဘူးဟုတ်တယ်မဟုတ်လားအဲ့ဒီအခါကျမှကိုကိုကိုသိပြီးမှားလိုက်လေခြင်းငငယ်ရွယ်ရွယ်ချမ်းမြေ့ရောက်စင်ကဘုန်းကြီးတွေကြက်ကြက်မမအထုတ်ခိုင်မာရဲ့နဲ့တို့ကဟိုကိုယ်ဒီကောက်နဲ့ဟိုကတ်ဒီဖက်လောက်ခဲ့တယ်ဟုတ်ကဲ့လား ကြာကြာနာနာအာမထုတ်ခဲ့မိဘူးအခုတော့ဖြင့်ငါတရားလိုချင်မှအသက်80 80ကြာတော့ခန္ဓာကိုယ်ကလည်းမလိုက်နိုင်စိတ်ကလည်းမလိုက်နိုင်ဉာဏ်ကလည်းထုံတတိကလည်းမေ့နေခယံသီဘိန်ဓာတုံးမှာမကောမလေးစိတ်ပြစ်လိုက်တာနောင်တမရဘူးလားဟုတ်ကဲ့လားမသိမနာမဩဘာခင်တတ်တုံနှင်လျက်ဆောလင်းမြန်စွာရှုမြိုက်ပါလော့ နောက်ခါကာလချိန်လွန်ညာဟုနောင်တတကြီးတင်မကြီးလင်ဇနီးမယာသမီးသားနှင့်လင်သားအိမ်ယာအဖျားပြားကိုငဲ့ကာဖင်နေအချိန်၍ကတေဘေသင်ကိုဥလိမ့်ဒီဘသူကဥသွားမယ်ဥသွားရင်လည်းကောင်းတာပေါ့အိမ်မြန်မြန်ပြန်ရတယ်မဟုတ်လားအိမ်မြန်မြန်မပြန်ရဘူးလား ဆိုအိုဘေးနှိမ့်ဆက်လမဥခင်အိုဘေးနှိမ့်ဆက်လမဥခင်နာဘေးနှိမ့်ဆက်လမဥခင်နာဘေးနှိမ့်ဆက်လမဥခင်သေဘေးနှိမ့်ဆက်လမဥခင်သေဘေးနှိမ့်ဆက်လမဥခင်တရားကဥမတော်မြည်ထင်တရားကဥမတော်မြည်ထင်ဆိုအိုဘေးနှိမ့်ဆက်လမဥခင်နာဘေး Yeah. ဒီတော့ခုနလောကာမဂုဏ်အာယုံ၅ပါးကြောင့်လူချင်းတတ်မဲ့နှစ်သက်တဲ့စိတ်တွေမဖြစ်ရအောင်စိတ်ဆိုးစိတ်ပြတ်တဲ့စိတ်တွေမာနတက်တဲ့စိတ်တွေမနာလိုတဲ့စိတ်တွေအဲ့ဒီကိလေသာ စိတ်တွေမဖြစ်ရအောင်ဆိုလို့ရှိရင်ကိလေရေရင်စီလာလင်သင်တွင်မာနှင့်တာမီနီကိလေရေရင်စီလာလင်အစင်တတိတာပါမီဘာနဲ့တာမလဲတတိတာပါ ရှုမှတ်မှုနဲ့ဒါဘယ်ကာမဂုဏ်ဖြစ်ဖြစ်စိတ်ရောက်သွားပြီဆိုလို့ရှိရင် ရှုမှတ်လိုက်လို့ရှိရင်ကိလေသာရေရင်စီးမဝင်တော့တန့်သွားရောတန့်သွားတယ်ဆိုတာခဏခိတ္တပဲဟုတ်တယ်မဟုတ်လား ဘယ်ကာမဂုဏ်ဖြစ်ဖြစ်စိတ်ရောက်သွားပြီဆိုလို့ရှိရင်ရှုမှတ်လိုက်လို့ရှိရင်ကိလေသာရေရင်စီးမဝင်တော့တန့်သွားတယ်တန့်သွားတယ်ဆိုတာခဏခေတ္တပဲဟုတ်တယ်မဟုတ်လားအဲ့ဒီရှုမှတ်မှုတာတမန်ကျိုးသွားပြီဆိုလို့ရှိရင်နော်ပြန်ဝင်အောင်မှာပဲဟုတ်ကဲ့လားရှုမှတ်မှုဓာတ်တွေပြုတ်သွားပြီဆိုတော့ပြန်ဝင်အောင်မှာပဲဟိုမှာဟိုဟောလန်နိုင်ငံမှာလေ နယ်သာလန်နိုင်ငံမှာရေတွေကြီးလို့သူတို့နိုင်ငံကပင်လယ်တွေကနိုင်ငံကိုပင်လယ်ကြီးအောက်သူတို့နိုင်ငံကဆဲသိမ့်နေတယ်အဲ့ဒါမှနိုင်ငံပပလည်းမှာဓာတ်တွေနဲ့ဖုတ်ပြီးပင်လယ်ရေတားထားရအဲ့ဒါအခုအဲ့ဒီဓာတ်အားသေးတဲ့ဘက်ကနေပြီးတော့ပင်လယ်တွေကျုံဝင်လာလို့မလို့လူတွေမြုပ်တော့လူ400လောက်သေးတယ်တဲ့နေကလည်းမှာလေအဲ့တော့ရေဝင်တယ်ဆိုလို့ရှိရင်ပထမတော့သူတို့တားရတားထားလို့ ရနေတယ်လို့သူတို့ယူဆတာပဲတကယ်ရေးအားကောင်းတော့ရသလားအဲ့တော့အစဉ်ရှုမှတ်တယ်ဆိုပေမဲ့လို့ရှုမှတ်တဲ့ရှုမှတ်မှုအားကောင်းနေတဲ့အချိန်တော့ရတယ်ရှုမှတ်မှုတဲ့လောဘဒေါသမောဟကိလေသာကအားကောင်းတော့ရမလားမရဘူးကျိုးမသွားဘူးလားကျိုးသွားတယ်အဲ့တော့တားယုံတားရတာစိတ်ချရသလားမလုံးဝမဝင်လာအောင်လုံးဝကွန်ကရစ် စကားနဲ့ပိတ်ပြလိုက်မယ်ကွန်ကရစ်တာတမန်နဲ့ပိတ်ပြလိုက်မယ်ဆိုလို့ရှိရင်လာအောင်မလားမလာနိုင်တော့ဘူးဟုတ်ကဲ့လားအဲ့တော့ကွန်ကရစ်တာတမန်နဲ့ပိတ်ဖို့လိုတယ်ကွန်ကရစ်တာတမန်နဲ့ပိတ်ဖို့ဆိုတာကတော့ပထမဆုံးတားရမယ်တားလို့ရက်နေတဲ့အခါကျမှတာတမန်အစားထိုးရမှာမဟုတ်လားအဲ့တော့ရှုရမယ်ရှုလို့ကိလေသာမဝင်တဲ့အခါကျမှတိုးတိုးရှုတဲ့အခါကျတော့ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်ပြီးတော့ နောက်ဆုံးမှမဲ့ညံမဲ့အသည့်ဖို့အသည့်ရောက်မယ်မဟုတ်လားမဲ့သည့်ဖို့သည့်ရောက်တဲ့အခါကျတော့မဲ့ညံကကိလေသာတွေအမြင့်ပြတ်ပဲရှားပြစ်လိုက်တဲ့အခါကျတော့ဒီကိလေသာဝင်အောင်မလားမဝင်တော့ဘူးဒါကြောင့်မလို့တကယ်မဝင်စင်ရင်အစဉ်ပိတ်ကြရမယ်အစဉ်ပိတ်ခြင်းနဲ့ဆိုလို့ရှိရင်မဲ့ညံဖူညံရသည်အထီးကြိုးစားရမယ်ဒီလိုမဟုတ်လားအဲ့လိုဆိုရင်ဝဲစုပ်မြုပ်အောင်မလားစိတ်မချရသေးဘူးလား ရှိလေရင်သီလာလင်သင်တွင်ပါနှင့်သိမ့်မည်နီ ပြောနေရင်ကြာနေမဆိုလို့နားလဲမလဲပဲနဲ့ဒါကြောင့်ထောင်ပုတ်တက်တက်နဲ့ပဲသွားတော့အတိတ်ပဲမသိဘူးလားသိတယ်တားယုံတားဖို့ကတော့ရှုမှုတတိလိုတယ်ပိတ်တရတိဆိုလို့ရှိရင်တတိနဲ့ရသေးလားတတိပြီးတော့တမာတိသွားရမယ်တမာတိဖြစ်မှဉာဏ်ဖြစ်မယ်မဟုတ်လားအဲဉာဏ်ဖြစ်မှအစဉ်ပိတ်လို့ရမယ်ဉာဏ်နဲ့မှလည်းဝိပဿနာဉာဏ်နဲ့တော့မရသေးဘူး မဲ့ညာနဲ့မှရမည်ဟုတ်ကဲ့လားဒါကြောင့်မဲ့ညာလေးတွေတာခိုင်ပေမူကိလေသာရင်စီမဝင်အစဉ်ပိတ်တော့သည်အစဉ်မြဲကိုပိတ်သွားရောဒါကြောင့်မလို့ကာမဂုဏ်တော်တဲ့နေရတဲ့အခါမှာအဲ့ဒီကာမဂုဏ်တော်ရဲ့အလှုပ်ရှားခံနိုင်အောင်ကာမဂုဏ်တော်အကြောင်းပြုပြီးတော့ကိလေသာရေတွေမစည်းဝင်နိုင်အောင်တားနိုင်အောင်ပိတ်နိုင်အောင်မလုပ်ရမလဲ ရှုမှဟုတ်ကဲ့လားရှုမှတ်တယ်ဆိုတာလည်းသာမန်မဟုတ်ဘူးမညံတိရသည်ရှုမှဒီလိုမဟုတ်လားအဲ့လိုဆိုလို့ရှိရင်ကာမဂုဏ်တဲ့ဝဲစုပ်မြုပ်အောင်မလားတစ်ခေါက်ဆိုပါကာမဂုဏ်တဲ့ နောက်တစ်ခုပါဒုတ်သီလဆိုတာဘာလဲသီလမရှိတာဟုတ်ကဲ့လား ငါးပါးသီလခံယူဖောက်တည်ထားတယ်ငါးပါးလုံးချိုးဖောက်တယ်သီလမရှိဘူးရှင်ပါးသီလခံယူဖောက်တည်တယ်ခုနှစ်ပါးချိုးဖောက်တယ်တပါးတော့ကြံသေးသီလမရှိဘူးမဟုတ်လားကိုးပါးသီလခံယူဖောက်တည်ထားတယ်မေတ္တာမပွားဘူးရှင်ပါးတော့ကြံသေးရဲ့ဟုတ်ကဲ့လားအဲ့ဒီကြံတဲ့ရှင်ပါးပါကျိုးသွားပြီဆိုတော့ဒုတ်သီလဟုတ်ကဲ့လားဒါပေမဲ့ သီလရှိအောင်လူလဲကောင်ဟန်မဆောင်ဘူးလားဟုတ်ကဲ့လားဘယ်သူတော့ဒုသီလပုဂ္ဂိုလ်ပေါ့ဟုတ်ကဲ့လားဒီတော့သီလမှမစင်ကြယ်ဘူးဆိုတော့တရားအထုတ်တဲ့အခါတမာရီဖြစ်ပါမလားတမာရီမှမဖြစ်ရင်ဝိပဿနာဉာဏ်မဲ့ဉာဏ်ဖူဉာဏ်ရပါမလားအဲ့တော့နိဗ္ဗာန်ဒီဟုသောသမုဒ္ဒရာကြီးဝင်နိုင်မလား သမ္မာဒိဋ္ဌိမဲ့ခင်ရေရေကြောသူမပြောနိုင်ဘူးပေါ့ဒီတော့သီလစင်ကြယ်အောင်မလုပ်ရမလဲပါတယ်ကိုနှစ်နှုတ်အပြစ်ကင်းအောင်ဆောင်စည်းထိမ့်သိရင်သီလစင်ကြယ်သည်အဲလိုဆောင်စည်းထိမ့်သိမ့်လို့တဲ့စိတ်ရှိဖို့ရာအတွက်ဘာလို့သလဲဟမ်ဘာလို့လဲဟုတ်ကဲ့လား ကောင်းသုနတံကံတရားနှင့်သုံးပါးရဏယုံရင်လေသောကံပြုရာစကြများလို့သီလတရားလုံးုံလေသီလ တခါ ဒီတော့ဘုရားအကြောင်းသိသလောက်သိရမယ်တရားအကြောင်းသိသလောက်သိရမယ်သံဃာအကြောင်းသိသလောက်သိရမယ်အဲ့ဒါလိုသိအောင်ငါဘုရားတရားသံဃာနဲ့ပတ်သက်တဲ့စာရီဖတ်ရမယ်တရားတွေနားရမယ်ဒီလိုဆိုရင်သိတယ်သိတာနဲ့အမျှတရားနာခြင်းသရာရှင်ပညာအသိတို့ဟုတ်ကဲ့လားအသိဉာဏ်ဘ ਹੁ တုတ္တရှိလာတဲ့အခါကျတော့ယုံကြည်မှုတွေတိုးမလာဘူးလားယုံကြည်မှုတွေတိုးလာတာနဲ့အမျှ မကောင်းတဲ့အပြစ်မကင်းတဲ့အလုပ်တွေပြုရမှဖြစ်တယ်ကြောက်တယ်ဒီလိုမဟုတ်လားအဲဒါလို့အကျဲအကြောက်ရှိတဲ့ဥတ္တပရှိတဲ့အတွက်မကောင်းတဲ့အလုပ်လည်းမလုပ်မကောင်းတဲ့အပြောလည်းမပြောတော့ဘာဖြစ်တော့သီလစင်ကြယ်ရောဟုတ်တယ်မဟုတ်လားအဲဒါတော့ဒုတ်သီလဖြစ်ပါအောင်မလား အဲ့ဒါလို့သီလစင်ကြယ်ပြီးဆိုရင်စင်ကြယ်တဲ့သီလအခြေခံပြီးတော့ဝိပဿနာတရားအထုတ်တော့တမာတိဉာဏ်နေဖြစ်မလာဘူးလားဘယ်ရည်ရင်ကြောမျောပါလဲမကင်ရည်ရင်ကြောမျောတော့ဘယ်ဝင်မလဲနိဗ္ဗာန်ဒီသောသမုဒ္ဒရာဝင်ပြီဟုတ်ကဲ့လားဒီတော့အတွင်းကမဆွေးမပုတ်ရအောင်နေတဲ့ဤသိပြီလားဘယ်လိုနေရမလဲ ယုံကြည်မှုတရားတရားတွေတိုးဝအောင်ကြိုးစားပြီးစာဖတ်ကြိုးစားပြီးတရားနာဟုတ်တယ်မလားအဲ့ဒီယုံကြည်မှုတွေအားကောင်းလာရင်ဖြင့်သီလလုံးကျုံအောင်ဆောင်စည်းထိမ့်သိမ့်ပြီလိမ့်မယ်ဒီလိုမလားအဲ့ဒါလို့ဆိုလို့ရှိရင်အတွင်းကပုတ်ပါအောင်မလားကိုကိုကိုပြန်နန်းကြီးကမှပုတ်တော်နန္ဒလားလို့ဟမ်နန်းဟုတ်လား ိုဘက်ဒီဘက်ရေလေချက်ကုန်းတဲ့မတင်လူပဲမဆယ်နတ်မဆယ်ဝဲဝဲမမြုပ်ဆွေးမပုတ်ဆိုတဲ့အတိုင်းအပြစ်စစ်ပါကင်းအောင်လုပ်တဲ့နီးနားလဲဗလားသတိနဲ့စက္ကပိရှုမှဝိပဿနာဉာဏ်မဲ့ဉာဏ်ပူဉာဏ်ရအောင်အားထုတ်အားထုတ်ဖို့ရတဲ့အခြေခံအဖြစ်သီလစင်ကြယ်ပါစေဟုတ်ကဲ့လားအဲဒါလို့ဆိုရင်အပြစ်စစ်ပါမကင်းဘူးလားကင်းရင်ဖြင့်ဘယ်ရောက်မလဲ ဒါကြောင့်ဒီအပြစ်ရှိပါမကင်ညာမသွားနိဗ္ဗာန်ပြီဒီအပြစ်ရှိပါမကင်ရင်တော့နိဗ္ဗာန်မရောက်တော့ဘူးကင်းအောင်ဆိုလို့ရှိရင်ဘာလုပ်ရမလဲအပြစ်ရှိရင်ကင်းလို့လင်းအစင်ရှုရမည်အပြစ်ရှိရင်လူကင်းစင်မဲခင်ရေကြောမျောတော့သည်မဲခင်ရေရင်မျောလေလင်းပြေဝင်နိဗ္ဗာန်ကြီး ရာဝီရိသမာဓိနှင့်တတိပညာသဒ္ဒါဆိုတာယုံကြည်မှုဝိရိယဆိုတာကြိုးစားအားထုတ်မှုသမာဓိဆိုတာစိတ်တည်ငြိမ်မှုသတိဆိုတာရှုမှတ်မှုပညာဆိုတာယုတ်သဘောနံသဘော ထိုးထွင်းသိတဲ့ဝိပဿနာပညာအရိယတစ္ဆာ၄ပါးထိုးထွင်းသိတဲ့မဲ့ပညာဖိုးပညာဟုတ်ကဲ့လား အဲ့ဒါဣန္ဒြေ၅ပါးခေါ်တဲ့ဒီဣန္ဒြေ၅ပါးညီမျှပြီးအားကောင်းပြီဆိုလို့ရှိရင်တော့မဲ့ရည်ရင်ကြောမှကြောကနေမျောသွားလို့မလို့ဒိုင်းကနေသမုဒ္ဒရာတွေရောက်မယ်ဟုတ်ကဲ့လားသို့အပြည့်ရှိအင်းကင်းလို့လင်း ဒီတော့လိုရင်းကဟိုဘက်ကမကဒီဘက်ကမကဆိုတာလဲကိလေသာဝင်တာပြောတာမဟုတ်လားရေလမှမြုပ်တာလဲကိလေသာဝင်တာပဲပံကုန်းတင်တာလဲကိလေသာဝင်တာပဲလူဆယ်ရနတ်ဆယ်ရဆိုတဲ့လူရင်းကဒါပဲမဟုတ်လားအဲ့တော့ကိလေသာဆိုတာစိတ်ဖြူလားစိတ်မဲလားအဲ့ဒီစိတ်မဲကိုယ်သဏ္ဍာန်ကပ်နေသလားကပ်မနေဘူးလားသိဖို့မလိုဘူးလား ဒီစိတ်အငြင်းမဲ့တွေငါစိတ်ထဲရှိသလားမရှိဘူးလားဆိုတာအမှတ်တမဲ့နေရင်ဖြင့်မသိဘူး။ဘာကြောင့်လဲဆိုတော့အမှတ်တမဲ့နေရင်မြင်မဲ့တဲ့စိတ်တွေမဲ့ဖြူစင်တဲ့စိတ်မှတ်ပြီးလက်ခံမထားဘူးလား။ဥပမာဆိုကြပါစို့အဖွားတယောက်သူကသူ့အဖိုးနဲ့တအိမ်နေတယ်သူ့သားတွေသမီးတွေညီတွေကတအိမ်နေတယ်ဟုတ်ကဲ့လား။ သူ့သမီးကတခါတရံအိမ်လေလာတဲ့အဖွားကဗာပြောလဲဆိုအမေမိကတယောက်တည်းလာရငါမိမခေါ်ခဲ့ဘူးဟောမဖြစ်လို့မိတွေ့ခြင်းနဲ့လေမဟုတ်ဘူးလားမိတွေ့ခြင်းနဲ့အဲ့တော့သူမိကိုတွေ့နေရမြင်နေရကြည်နေရချစ်နေရတာသူသဘောမကျဘူးလားသူအမဲကိုအဖြူထင်းနေတာလားအဖြူကိုအဖြူထင်းနေတာလား ဘာမဲပါလိမ့်ဟုတ်ကဲ့လားမိဘောချစ်တဲ့ဂေဟတိတပေမခေါ်တဲ့တဏှာအသေးသားလောဘအသေးသားကိုစိတ်အဖြူလို့ထင်နေတော့အဲ့ဒီလောဘကတဖြည်းဖြည်းမကြီးထွားဘူးလားကြီးထွားလာပြီဆိုလို့ရှိရင်တော့မနှိမ့်သက်ပေဘူးလားအဲ့တော့ तू တကယ်လို့သာဒီစိတ်ဟာဖြင့်တဖြည်းဖြည်းကြီးထွားလာလို့ရှိရင်စိတ်မဲပဲငါ့ကိုနှင်းသေးတော့မှာပဲလို့သဘောပေါက်ရင်ဖြင့်အဲ့ဒီစိတ်လက်ခံမှာမလား အေးညီတို့ညီတို့ဘာသာညီတို့တတ်တတ်နေညီတို့နဲ့ရှင်းရှင်းနေကြတော့ငါတို့ကဒီမှနှစ်ယောက်ထဲနေတာတို့တရားတို့အာထုတ်နေမှာရှုပ်တယ်ညီတို့သားတွေသမီးတွေမခေါ်ခဲ့ကြနဲ့ဟုတ်ဘူးလားအဲ့လိုဆိုရင်သူဘယ်ဘက်ကကအောင်မလို့မကတော့ဘူးတမမဲ့ခင်ရင်ရင်ကျော်မျောမဲ့အဖွာမဲ့ခင်ရင်ရင်ကျော်မျောမဲ့အဖို့ဟုတ်တယ်မဟုတ်လားနိဗ္ဗာန်တည်းဟုသောသမုဒ္ဒရာ နောက်လျှောက်ကြည့်သွားတော့မယ်မဟုတ်ပေဘူးလားဒါချင်းမေးပြရစေလောကအဲ့ဒါလိုအဖို့ဘွားဘယ်နှစ်ယောက်လောက်ရှိုံဟမ်ဘယ်နှစ်ယောက်လောက်များရှိမလို့သေချာလဲကြည့်ပြောနော်တယောက်မှမတွေ့ဘူးမကရင်ကြောမျောမဲ့အဖွားတယောက်မှမတွေ့ဘူးဟုတ်ကဲ့လား အဲ့ဒါဘာကြောင့်လဲလို့ဆိုတော့စိတ်မဲနဲ့စိတ်ဖြူကိုမခွဲကြတတ်လို့မဟုတ်ပြီဘူးလားအဲ့တော့စိတ်မဲနဲ့စိတ်ဖြူခဲကြခွဲကြတတ်ဖို့မလိုဝေဘူးလားစိတ်မဲနဲ့စိတ်ဖြူခွဲကြခြင်းမြတ်စွာဘုရားရဲ့မှန်ပြမှာတင်ကြည့်တယ်တရားတော်ဒီဟုသောမှန်ပြမှာကြည်တင်ကြည့်တယ်တရားတော်ဒီဟုသောမှန်ပြကဘလို့ဆိုတယ်လဲဆိုတော့အပြစ်ရှိရင်သိုးကြိုးဆင်းရဲကြိုးပေးရင်အဲ့ဒီစိတ်ဟာစိတ်မဲ အပြစ်မရှိရင်ချမ်းသာကြိုးကောင်းကြိုးကိုပေးတယ်ဆိုရင်အဲ့ဒီစိတ်ဟာစိတ်ဖြူဟုတ်တယ်မဟုတ်လားမြတ်စွာဘုရားတရားတော်ဒီလိုဆိုတယ်မဟုတ်လားအဲ့ဒီအတိုင်းစဉ်းစားကြည့်ပေါ့ငါငါမြည်ချစ်တာဟာငါဆင်းရဲဖို့လားချမ်းသာဖို့လားမဟုတ်ဘူးလားအဲဆင်းရဲဖို့ဆိုတာမသေးကြဘူးလားသေးသေးချာချာသိရင်သိလာတယ်အဲ့ဒါလို့သိပြီဆိုရင်တော့ဒီစိတ်အမဲငါပယ်ရှားမှတော်မှာပဲလို့သဘောမပေါက်ဘူးလား အဲ့လိုသဘောပေါက်တာနဲ့တပြိုင်တည်းတည်းအထုပ်ထုတ်ပြီးတော့အဖိုးထားပြခဲ့ပြီးအဖွားတယောက်တည်းချမ်းမြေ့တာရောက်လာဟုတ်ကဲ့လားဘာလို့မလို့တော့ပယ်ရှားမလို့ဟုတ်ကဲ့လားအဲ့တော့အဲ့ဒါလို့သိအောင်မြတ်စွာဘုရားရဲ့တရားတော်မှန်မြင်စည်းဟူသောကြေးမုံမှန်မြင်မှတင်ပြီးတော့ကြည်ပါလူတွေဟာကိုယ်ရုပ်လှမလှကိုသောပဂရိမှန်မှကြည့်ပြီးမပြင်းညမတရဘူးလား တနေ့ဘယ်နှခါတော့မရေနိုင်မတွက်နိုင်ဘူးဟုတ်ကဲ့လားအမျိုးသမီးနဲ့အမျိုးသားဘယ်သူကပိုဆိုးတော့အမျိုးသားတွေကပိုဆိုးတယ်တဲ့ကိုရင်တို့စောင်းပြောတာနဲ့တူတယ်နော်ဩ သမင်မရှိလို့ကတုံးကြီးလားဒါအမျိုးသားတွေကိုအမျိုးသမီးတွေအဲ့ဒါကြောင့်လိုက်တုနေတာမသိဘူးလားအမျိုးသမီးတွေလည်းအကုန်လုံးဘိုးဘေဖြစ်ကုန်ပြီဟုတ်ဘူးလားအဲ့ဒါလိုက်တုနေတာအဲ့လိုပြောလို့သွားမပြောကြနဲ့တော်တော်ကြာကြာတော့ဘိုးကေကနေကတုံးဖြစ်လာလေနော်ပန်ရှင်ကြည်လင်းကြည်မုံပြင်ဝဲတင့်တွင်ရူပလှမလာကို နေညာမရွေကြည်စစ်စေး၍ယင်ချေမဲ့ပြောင်ဝချံပေါင်းနှင့်ညင်းပြောက်တင်းဒိတ်ဖူးအကျိတ်ကိုစေသိပ်ပဲရှားပမာလာသူမြတ်ပြားဗုဒ္ဓဟောညွန်ပြသည်ဓမ္မကြည်လင်ကြည်မုံပြင်းဝဲသင်တွင်မနာစိတ်အလှကို နေညာမရွေတင်စစ်စေးလော့ မြစ်ကြီးကိလေတွေ့ခဲ့ပြီသော6ထွေနီးဖြင့်ပျောက်စေလွင့်မှမလင့်မကြာသင်္ခန္ဓာသည်ချမ်းသာဖုံးလိမ့်မှန်စွာသည်ဘယ်ဘယ်ကမ်းမှတင်အောင်မလဲဘယ်အပြစ်နဲ့ညီအောင်မလဲမညီတော့ဘူးဟုတ်ကဲ့လားသို့တန်ရှင်ကြည်လင်တန်ရှင်ကြည်လင် တစ်ခေါက် ခဲ့သလိုချမ်းသာဖုံးအောင်ဟိုဘက်ကံဒီဘက်ကံဘယ်ကံမှမတင်အပြစ်ရှိပါလွတ်ကင်းစင်အောင်သီလကိုလည်းစင်ကြယ်အောင်ဆောင်စည်းထိမ့်သိမ့်စင်ကြယ်တဲ့သီလကိုအခြေခံပြီးတော့တတိပဋ္ဌာန်ဝိပဿနာကိုလည်းမပြတ်မလားရှုမှတ်ပွားများအားထုတ်ရင်ဖြင့်မြတ်စွာဘုရားဒါရုခန္ဓောပမသုတ်ဒေသနာတော်မှာဟောထားတဲ့အလိုအတိုင်းအပြစ်ရှိပါမကင်းနိုင်ဘူးလား အဲဒါလို့กินပြီဆိုလို့ရှိရင်တော့မကင်ရေရင်ကြောမျောလို့နိဗ္ဗာန်တည်းဟူသောသမုဒ္ဒရာကိုရောက်ဖို့သေကြသည်ဟုတ်ကဲ့လားတရားဆုံးသွားဗလားသိမ့်လိုက်ရတော့မလားမသိရသေးဘူးလားကဲမသိနေပါဘူးဒီလိုဆိုရင်လည်းဒီတော့အဲ့ဒီမြတ်စွာဘုရားတန်ဃာတော်များကိုဒါရုခန္ဓောပမသုတ်ဒေသနာတော်ဟောနေတဲ့မလန့်မကန့်မှာဘယ်သူရှိတယ်တဲ့ နန္ဒဆိုတဲ့နွားเจ้าသားရှိတယ်သူကတရားတရားသဘောပေါက်သွားတယ်တဲ့တရားသဘောပေါက်တာနဲ့မြတ်စွာဘုရားစီလာပြီးရှိတော်မှောက်မှာကြာကြံနာဥချပြီးတော့လျှောက်ထားတယ်ရှင်တော်မြတ်ဘုရားတပည့်တော်ဟာဒီဘက်ကန်းလည်းမကပ်ပါဟိုဘက်ကန်းလည်းမကပ်ပါရေလည်းမှလည်းမမြုပ်ပါတောင်ကုန်းမှလည်းမတင်ပါလူအဆယ်လည်းမခံနာအဆယ်လည်းမခံဝဲလည်းမမြုပ်အဆွေးပုတ်လည်းမခံနိုင်ပါဘူးတပည့်ကိုယဟန်ပြုပေးတော်မူပါဘုရား ဒီတော့မြတ်စွာဘုရားကနန္ဒာတဲ့အဲ့ဒီနွားတွေကိုသင်နွားရှင်ထံပြန်အပ်ချေတကယ်လို့များမအဖက်နဲ့တင်ယဟန်ပြုလိုက်မယ်ဆိုလို့ရှိရင်နွားတွေပျောက်လို့ရှိရင်တင်ယဟန်ဝကြီးနဲ့နွားတခုလို့အဆွတ်ဆွဲခံရလိမ့်မယ်ဒါကြောင့်မလို့မဖြစ်သေးဘူးနွားတွေပြန်အပ်လို့ဆိုတော့နန္ဒကတရားသဘောသိပ်ပေါက်ပြီးတရားတရားတွေရှိနေတော့ချက်ချင်းယဟန်ပြုချက်ချင်းအထုတ်ချင်တာဟုတ်ဒါကြောင့်မှန်ပါဗျာတဲ့ တပိတော့ကြောင်းနဲ့နွားတွေဟာနွားမတွေပါတဲ့သူတို့နွားကလေးတွေကအိမ်မှာချီးထားခဲ့ပါတယ်တဲ့တနေ့လုံးဇကြက်မှာလွတ်ထားတော့ဒီနွားမတွေနို့တောက်နေပါတယ်တဲ့သူတို့သားတွေကိုနို့တိုက်ချင်နေပါပြီဒါကြောင့်တပိတော့ပြန်ပြီးမပို့လဲသူတို့ဘာသာသူတို့ပြန်သွားကြမှာပါဖေဟာကြည်သမ်းမအောင်ဘလောက်တရားတရားအားကောင်းနေလဲကဲနွားတောင်ပြန်မပို့နိုင်ဘူးသူဟာသူပြန်လိုက်မယ်တဲ့ တော့ကြထောင်ကြနေမှဖြင့်ဒီလူဟုတ်ဘူးလားညမြတ်စွာဘုရားကမဟုတ်သေးဘူးနန္ဒာသင့်မှာပြန်ပို့ဖို့တောင်းကြည့်တယ်သွားပြန်ပို့ဆိုတော့နန္ဒာမြတ်စွာဘုရားစကားတော့နားထောင်ပြီးတော့ပြန်ပို့ပါတယ်ပို့ပြီးပြန်လာမြတ်စွာဘုရားကယဟန်တော်တွေကိုနန္ဒယဟန်ပြုတ်ပြလိုက်ကြဆိုယဟန်ပြုတ်ပြီးတော့သူတရားအထုတ်တယ်နန္ဒကိလေသာရေးရင်သူစီမစည်းဝင်မဲနဲ့တခါတည်းပိတ်သွားတော့တာပဲတဲ့ ဘာဖြစ်လို့ဘာရသွားအဲ့ဒီတော့ဘယ်စည်းဝင်သွားတော့သမ္မာဒိဋ္ဌိမကင်ရေရင်ကြောမျောလို့မလို့နိဗ္ဗာန်တည်းဥသောသမုဒ္ဒရာနန္ဒစည်းဝင်သွားပြီဟုတ်ကဲ့လားအဲ့ဒီမှာမြတ်စွာဘုရားဟောတော့နန္ဒကသရတရားပေါက်လို့မလို့တပည့်တော်ယဟန်ပြုတ်ပြီးတရားအထုတ်ပြရစေအတင်းလျှောက်တာကဲဒါဖြင့်ဒုထက် အာဟန်ကြလိုက်တာအဲ့ဒါယဟန်ဝမိတာတဲ့အစဉ်ပြေဖရာအဲ့ဒါကြောင့်မလို့ဟိုဘက်ဒီဘက်ကမကအောင်သမဒိဋ္ဌိမဲ့ခင်ကျော်မျောခြင်းပါတယ်ဒါကြောင့်ဒီကနေ့တပည့်တော်မပြန်တော့ဘူးဗျာဟုတ်ကဲ့လားတပည့်တော်ဆက်လက်ပြီးပဲကြိုးစားအားထုတ်ပြရစေဆရာတော်နေရာပေးတော်မူပါဗျာအာမရှိဘူးလူတွေကများတယ်မဟုတ်ပါဘူးဗျာတနေရာလေးထိုင်စာလေးရတော့ပါပြီအဲ့ဒါဘယ်နှယောက်ပါတော့မပါဘူး ဟုတ်ကဲ့လားကဲမပါရင်လည်းကိုယ့်အိမ်ကိုပြန်ရတော့လေဟုတ်ကဲ့လားမပါရင်ဘယ်သွားရမှာအိမ်ပြန်ရတော့နော်အခုမပါသေးဘူးဆိုလို့ရှိရင်နောက်ပါနိုင်အောင်တရားတရားမွေးကြဟုတ်ကဲ့လားတရားတရားတွေဖြစ်အောင်တရားစာပေတွေလည်းဖတ်ကြတရားတွေလည်းနာကြ ကိုရှိမှပွားများအထုတ်ထားတဲ့တရားတွေလည်းမိတ်မသွားအောင်ကြအချိန်ရတဲ့အခါမှာအထုတ်ကြအဲ့ဒါလိုလုပ်ကြခြင်းအပြင်သမ္မာဒိဋ္ဌိမဲ့ရေရင်ကြောတဖြည်းဖြည်းမျိုးအောင်ကြိုးစားအထုတ်ကြရမယ်။ဒါကြောင့်ဘုန်းကြီးတို့တရားနာပရိသတ်ဟာရှင်တော်မြတ်ဖျားမိတ်ကြတဲ့သစ်တုံးဥပမာဒေသနာဒါရုခန္ဓောပမတရားတော်ကိုနာကြားပြီးတော့နာကြားတဲ့အတိုင်းပဲရှင်တော်ဘုရားဘုရားမိတ်ကြတဲ့အတိုင်း အပြည့်ရှိပါကင်းစင်အောင် မပြတ်မလားရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်ရှုမှတ်မှုတတိတွေအာကောင်းတာနဲ့အမျှစူးစိုက်တည်ငြိမ်တဲ့တမာရီတွေဖြစ်ပေါ်လာပြီးတော့အဲ့ဒီဖြစ်ပေါ်လာတဲ့တမာရီ အခြေခံတဲ့ဝိပဿနာဉာဏ်မဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။သာသနာ့